။အဲလာခြင်းတွေကဟောခဲ့တဲ့ဩဝါဒပါတိမောတရားကလေးဆက်ဟောရ။လာပြီးလောက်ွယ်နေဘုညာဟော။သာသာရှိရလာလို့ရှိရနေသိချင်းပုဂ္ဂိုလ်တွေဟောနိုင်ရင်လည်းဟောဖို့။ဒီကတရားဟောမဲ့ပုဂ္ဂိုလ်တွေပြရတယ်။ဟောခိုင်းရတာပြည့်တော့ပြင်ပါပါဒါပေမဲ့သိချင်းပုဂ္ဂိုလ်အသိမရှိတာနဲ့ဘုန်းကြီးတွေလည်းဟောရ။ ဟန္တိပရမန္တဘောဓိဒိဋ္ဌာနိဗ္ဗာနံပရမဝရန္တိဗုဒ္ဓနာယိပဝစီတောပုပ္ပဂတိနာသမနောဟောတိပရံဝိဟိရယံတောတိတိကချုပ်တည်ခြင်းဟုဆိုအပ်သောခန္တီတိကခြင်းသည်ပရမမြတ်သောပရမမြတ်ဆုံးသောတဘောခြင်းမေရီ ဝိခာမြင်အများဆုံးအကျင့်နိဗ္ဗာန်နိဗ္ဗာန်ကိုဗရမံအများဆုံးဟူ၍ဘုရားမြတ်စွာဘုရားလည်းဝရဟတိဟောကြားတော်မူကြလေကုန်၏နိဗ္ဗာန်အများဆုံးပဲအနည်းပြောခဲ့ပြီးသားတွေပါပဲကောင်းစင်ပြီးအောင်ညာနိဗ္ဗာန်အများဆုံးကိုပဲရအောင်အားထုတ်နေကြ အဲဒီနိဗ္ဗာန်အများဆုံးမရသေးမချင်းသာမရတဲ့မှာပြိတိနေရတဲ့ဆင်းရဲဝေရတဲ့ဆင်းရဲနာရတဲ့ဆင်းရဲတရားတဲ့ဆင်းရဲတွေတွေ့နေတာကိုယ်ဆင်းရဲစိတ်ဆင်းရဲမျိုးမျိုးတွေနဲ့တွေ့နေရအဲဒီနိဗ္ဗာန်ရောက်မှာပဲဆင်းရဲတွေငြိမ်းအဲနိဗ္ဗာန်ဟာအများဆုံးပဲအကောင်းဆုံးပဲနာဤပါပစီတောပြုပါကတိ ဘာဝစီတော်စေယံနိဘုဘာဂာတိသူဘာကိုတပ်ပြညှင်းစေလေးရှိသည်နာယောတိမဖြစ်ကိလေသာညစ်ကြေးကိုကိစ္စင်အောင်လို့အာထုတတဲ့ပုဂ္ဂိုလ်တွေပါဝစီတရှင်ယဟန်လို့ခေါ်ပါတယ်အဲဒီပုဂ္ဂိုလ်ဟာဘုရားတွေမညှင်းစေရဘူးညှင်းစေလို့ရှင်ပါဝစီတမမြည်ဘူး နာသမဏောဟောတိပရဝိရိယတောပရံသူဘောဂဝိရိယတောညစ်စေသောပုဂ္ဂိုလ်သည်သာသမဏောယဟမိသည်နာဟောတိမဖြစ်သမဏောကိလေသာငြိမ့်စေတတ်သောယဟမိသည်နာဟောတိမဖြစ်သူဘောဂကိုညစ်စေကြလို့ရှိရင်ဖြင့်ကိလေသာငြိမ့်စေတဲ့ယဟမဟုတ်ဒီပါတိမောကမနာကြတဲ့ပါတယ်။မြညာညစ်စေရင်ယဟမဟုတ်တော့ဘူးဆိုတော့အနတ်ကိုကြတဲ့ပါတယ်။ သဘာဝပတ္တာအကရဏံကုသလသုပသဝနာဘာစိတပရိယောဒဗနံဧတံဘုရဏဘာဂနံသဘာဝပတ္တာလုံးစုံသောမကောင်းမှုသည်မြောက်အကရဏမပြုမလိုပါခြင်းငါတပါကုသလသာကုသိုလ်ဟူသည်မြောက်ဥပါဒမရာပြည့်စုံစေခြင်းငါတပါ သစိတ်တာပရိယောဓဗလမိမိစိတ်ကိုဖြူစင်စေခြင်းငါရပါဧတံဤသုံးပါသည်ဘုရားနာဘုရားရှင်တို့ဤဘုရားနာအဆူဆူသောဘုရားရှင်တို့ဤသာသနာအဆုံးမှာတော်ပါပေ၏အဲ့ဒါဘုရားအဆုံးမှာသုံးပါတဲ့ရှင်ကျုပ်ဒီဃာရာလေးတစ်ပုဒ်က ပိဋကသုံးပုံနဲ့အကျေဟောထားတာတွေအကုန်လုံးကျမ်းနာပြည့်စုံတယ်လို့ဆိုတာတွေကကြီးကျူးထားပါတယ်မကောင်းမှုဟူသမျှတွေမပြုရဘူးတဲ့မကောင်းမှုဟူသမျှတွေမပြုရဘူးဆိုတဲ့ဖြင့်သီလနယ်ပယ်ကကာယကံဝစီကံမကောင်းမှုတွေအကုသိုလ်တွေအကုန်လုံးကျင့်စဉ်အောင်ကျင့်ရမယ်လို့ပြရတယ် ဝိနိဘေကတစ်ခုလုံးမှာညာတော်တွေကိုချင်းသီလနဲ့ပြည့်စုံလို့ဟောထားတဲ့ပညာထားတဲ့သိက္ခာပုဒ်တွေဟာကာယကံဝစီကံတွေကြီးရပါပဲကာယကံဝစီကံမျိုးကျူးလွန်တဲ့မကောင်းမှုအကုသိုလ်ကျင့်အောင်လို့ဟောထားတယ်အဲဒီတော့အလုံးစုံမကောင်းမှုတွေမပြုအောင်ဆိုတဲ့ဖြင့်ဝိနိပိတကတစ်ခုလုံးဟောထားတဲ့သိက္ခာပုဒ်တွေနဲ့ညီညွတ်တယ်

လူရောနာရောမြမာရောတတ္တဝါတွေအကုန်လုံးနဲ့ဆိုင်တယ်သူကကျေဝန်းပါတယ်သုဒ္ဓပိရိကတဲ့ကဟောထားတဲ့သီလသိက္ခာပုဒ်တွေရှိအဲလူလည်းဆိုင်တယ်ယဟန်လည်းဆိုင်တယ်အဲ့ဒီသိက္ခာပုဒ်တွေလည်းအကုန်တည်းပါဝင်သွားတယ်သီလနဲ့ဆိုင်တဲ့သိက္ခာပုဒ်တွေအကုန်ပါဝင်သွားတယ်ကုသလသုပသမရာကုသလသာကုသိုလ်ဟူသည်များဥပသမရာပြည့်စုံစရာရှင်းငါတပါးကုသိုလ်ဟူသည်များပြည့်စုံစရာမြည် ကောင်းသောအကျိုးကိုပေးရတဲ့ကုသိုလ်တရားတွေဆိုတော့ခေါင်းကကာယကံဝစီကံမြောက်ကျူးလွန်တဲ့ဒုစရိုက်တွေကကြည်ဆောင်တဲ့သီလကတော့ပထမပိုက်ကပါတော့အဲ့ဒါနှုတ်တာပေါ့ကြံတဲ့ကုသိုလ်တွေရောမှာပါလို့ဒါနာကုသိုလ်တွေသီလအထုံးကပါတော့သမထကုသိုလ်တွေဝိပဿနာကုသိုလ်တွေရုပ်သက်ယူရောမှာဒါနာသမထဝိပဿနာ ရာဓမက်တယ်အောင်လို့ယူရမယ်လို့ဆိုတာပဲကုသိုလ်တရားတွေတော့အကုန်လုံးပဲရာဓမက်တယ်အောင်ကုသိုလ်တရားတွေပြည့်စုံအောင်အားထုတ်ရမယ်တဲ့အဲဒါချင်းအထူးအားဖြင့်တော့သမထဘာဝနာကုသိုလ်တွေပြည့်စုံခြင်းကိုညွှန်ကြားတယ်တဲ့သီလသိက္ခာသမာဓိသိက္ခာသမာဓိသိက္ခာကိုညွှန်ကြားတယ်သမာဓိသိက္ခာနဲ့ သီလသိက္ခာကာယကဝစီကနေကိုဖြင့်မတော်မသင့်ပြုခြင်းမှခြင်းချောင်းရင်နှုတ်ဖြင့်မတော်မသင့်ပြောဆိုခြင်းမှခြင်းချောင်းရင်သီလစင်ကြဲနေတာပဲစိတ်ကတော့သိကူးနိုင်တယ်ကြာနိုင်တယ်ရဟန်းတော်တွေမှာဂရေကိုတော်ကျော်သောသိက္ခာဘုရားရှိတယ်ဆိုရင်လည်းကာယကဝစီကနာရှိဒီသုံးပါးထားတာလေဂရေကိုတော်ကျော်ကမနှောလာမှာပါသေးဘူး

အဘကတော့မသိဘူးအကုသိုလ်တော့ဖြစ်တယ်အဲဒီသမာဓိသိက္ခာအရနဲ့ကုသိုလ်တရားတွေပြည့်စုံရမယ်ဆိုတော့အဲဒီအကုသိုလ်တွေနေရာမှာကုသိုလ်ထည့်ပေးရမှာပေါ့အကုသိုလ်ဖြစ်မဲ့မနောကစိတ်ကူးနဲ့အကုသိုလ်စိတ်ကူးတွေဖြစ်မဲ့နေရာကုသိုလ်တွေထည့်ပေးရမှာပလင်းထဲများမှာလေတွေဝဲနေဘာမှမရှိဘူးဆိုပလင်းတစ်ခုလုံးလေတွေပြည့်နေကြတယ်

ကတိုင်းနဲ့ဆိုလို့ရှိရင်လည်းပထူကတိုင်းဆိုလို့ရှိရင်ပထဝီပထဝီပထဝီမြေမြေမြေဒီလိုနှလုံးသွင်းရအာဘောကတိုင်းနဲ့ဆိုလို့ရှိရင်လည်းအာဘောအာဘောရေရေရေဒါရေနှလုံးသွင်းနေဒီသောကတိုင်းနဲ့ဆိုရင်လည်းမိနှလုံးသွင်းနေဘာယောကတိုင်းနဲ့ဆိုရင်လည်းလေနှလုံးသွင်းနေအသင်ကတိုင်းနဲ့ရှိသေးတယ်အသင်ကတိုင်းနဲ့ နီလာကတိုင်းပိတာကတိုင်းလောဟိတာကတိုင်းဩရတာကတိုင်းနီလာကတိုင်းဆိုတာညိုတယ်အဆင်းကိုအာရုံပြုပြီးတော့အဲညိုတယ်ညိုတယ်ညိုတယ်အညိုအညိုအညိုဒီညိုတယ်အဆင်းအဲအဲ့ဒါအာရုံပြုပြီးတော့ဘာလဲနှလုံးသွင်းတယ်ဘာလဲကတိုင်းအဲတမင်တကာအဝတ်ထည်တွေဘာတွေနဲ့လုပ်လို့ရတယ်ပါရမီထူးတဲ့ပုဂ္ဂိုလ်ဆိုရင် ညိုတဲ့ရာဝတ္ထုကိုစိတ်နဲ့စိုက်ပြီးကြည့်နေတာနဲ့ဇံရတယ်ကြီးကြည်ရမဟုတ်ဘဲနဲ့ကိုယ်ကိုယ်ရဲ့ရှိတဲ့သမင်တို့ညခုံးမွေးတို့ဒီလိုဥစ္စာနှလုံးသွင်းလာတဲ့တောင်မှဒီအညိုကနေပြီးတော့လူဇံရနိုင်တယ်ဗာမိထူးတဲ့ပုဂ္ဂိုလ်တွေပိတကတိုင်းဝါရဲဝါရဲအသိရှိတဲ့အဝတ်အထည်ဖြစ်ဖြစ်စက်ကူဖြစ်ဖြစ်ဒီစီသေးဖြစ်ဖြစ် အဲလိုဝါတဲ့အသိရှိတဲ့ရာဝတ္ထုကိုစိတ်နဲ့စိုက်ပြီးတော့အာပိဒပိဒကံပိဒကံဝါရီဝါရီနာနှလုံးသွင်းလာတမင်ကကပိုင်းဝန်းလုပ်ပြီးတော့လဲအဝါရောင်လေးသိဆိုးပြီးတော့ဒီလိုလည်းပဲနှလုံးသွင်းနိုင်ပါရမီထူးတဲ့ပုဂ္ဂိုလ်တွေမှာဆိုရင်ဓမ္မကမလုပ်ခဲနဲ့အဲ့ဒီ အဝါရောင်ရှိတဲ့အရာအရာဝတ္ထုလေးစိတ်နဲ့စားရည်ပြီးတော့နှလုံးသွင်းနေတာနဲ့တခဏချင်းလည်းပဲသူကသာရတယ်မိမိကိုယ်ထဲမှာရှိတဲ့ဝါရဲဆင်းနေတယ်ကိုယ်ထဲမှာလည်းဝါသာလေးရဲ့ရှိတာကိုသာချိုးဝါနေတယ်အစီနေရာတွေဘာတွေကချိုးဝါနေတယ်အစီကတော့များတော့ညဝါတာအဲဒီတော့ဝါရဲအပိုင်းလေးနှလုံးသွင်းပြီးတော့အဲ့ဒါလည်းသာရနေတယ်ဒါပါရမီထူးတဲ့ပုဂ္ဂိုလ်တွေလောဟိတအဲနေတဲ့အစဉ် ဩရာဒဖြူတဲ့အစဉ်အဲ့ဒါတွေလည်းဒီလိုပါပဲအမင်းကပြုလုပ်ပြီးတော့ဖြစ်စေမပြုလုပ်ခဲနဲ့ညီရောအစဉ်ရှိတဲ့အရာဝတ္ထုဒီလိုသင်တဲ့အစဉ်ရှိတဲ့အရာဝတ္ထုဖြစ်စေစိတ်နဲ့စိုက်ကြည့်နေတာနဲ့နာကြာတော့ကံရနိုင်ပါရမီထူးတဲ့ပုဂ္ဂိုလ်မှာသမီးမိကိုယ်တည်းကဖြူတဲ့အစဉ်တွေကြီးတယ်သွားတော့ဟောဒီလိုလက်သေးတော့ခြေသေးတော့ဖြူတဲ့အစဉ်အဲ့ဒါတွေလုံးသွင်းတာနဲ့လည်းသာရနိုင်တယ်ညီတဲ့အစဉ်တွေကိုယ်တည်းကကိုယ်ဝေးတွေရှိတယ် အဲ့ဒါတွေလုံးသွင်းတာလည်းဇာရနိုင်တယ်အဲ့ဒါသမာဓိလုံကအလိုလိုပုံသာအဲထွက်သက်ဝင်တဲ့အာနာပါနာကတော့ခုနေခါကလာရတိုင်းရတိုင်းလူတွေနားလည်ကြတယ်အဲ့ဒါကလည်းလုံးလုံးပါပဲထွက်သက်ဝင်တဲ့နှလုံးသွင်းနေလို့မထွက်သက်နှလုံးသွင်းလို့ဝင်တဲ့နှလုံးသွင်းတဲ့ဝင်ပြီးထွက်ပြီးဝင်ပြီးထွက်ပြီးဝင်တဲ့ထွက်တဲ့နှလုံးသွင်းအဲ့ဒါလည်းပဲဇာ၄ပါးလုံးရတယ် အဲ့ဒါဒီတိုင်းအလွတ်နေလို့ရှိရင်ဖြင့်ကာမအယုန်တွေလျှောက်ပြီးတော့စိတ်ကူးနေတယ်လူတွေစိတ်ဆိုတာလည်းအားတော့မနေဘူးနိုးနေလို့ရှိရင်တခုခုတော့စိတ်ကူးနေတာကိုလိုချင်တာနှိမ့်သက်တာတွေလျှောက်ပြီးတော့ကြားနေတာအာကာမဝိတ္တတွေခေါ်တယ်အဲဒီကိုလိုရှိတဲ့မကြည့်တာတွေကိုစဉ်းစားမိတဲ့ခါကျတော့စိတ်ဆိုးပြန်တယ်။ဗျာပါဒဒေါသဖြစ်လာတယ်။သက်ကပုဂ္ဂိုလ်တွေသေပါစေပြက်ပါစေတရားတရားပြည့်စည်ပြည့်စည်အောင်စဉ်းစားလာ။ ဇာဘာရဝိတ္တတွေခေါ်တယ်အဲညင်းစေဖို့နှိမ့်စေဖို့ရတယ်စဉ်းစားလာကြလို့ချင်းဝိညာဝိတ္တတွေခေါ်တယ်အဲဒါကာမဝိတ္တဇာဘာရဝိတ္တဝိညာဝိတ္တတွေနဲ့အဲဒီအချင်းကုန်းနေတာအကုသိုလ်တွေဖြစ်တယ်အဲဒီအကုသိုလ်တွေနေရာမှာအခုမထူကတိုင်းစားရှိသောကမ္မထအာယုံသတ္တဝင်တဲ့အာယုံတွေကိုခဏမစက်မပြနှလုံးသွင်းပြီးတော့နေတော့အဲ့ဒီ ကာမဝိတ္တစသည်အကုသိုလ်တရားဖြစ်နေတဲ့စိတ်တဏ္ဍာမှာအကုသိုလ်တရားတွေနေရာမရဘူးခုနပလင်းနဲ့ရေးထည့်လိုက်တော့လေတွေထွက်သွားတယ်လို့ကုသိုလ်တရားတွေအဲဒီလိုပြည့်စုံအထူးအမဲကုသိုလ်တရားတွေခါတယ်အကုသိုလ်နေရာတွေမှာကုသိုလ်ဝင်ထည့်ပေးတယ်သမထသမာဓိနဲ့ဝိပဿနာလည်းလည်းပဲသွားကြောက်ပါဖြစ်တဲ့ဖြစ်တဲ့ယုံနာတွေကိုမြင်နိုင်ကြတဲ့နေချောက်ပြီးတော့ရှုနေလို့ရှိရင် အဲဒါလည်းအကုသိုလ်တွေဝင်ခွင့်မရဘူးယူတိုင်းယူတိုင်းအကုသိုလ်တွေဖြစ်ခွင့်မရဘဲနဲ့ငြိမ်းအဲဒါကုသိုလ်တွေပြည့်စုံအောင်ဆိုတာဒါလည်းသမာဝိပဿနာသမာဓိပဲအဲဒါပဲဒီအောင်အာထုအောင်လို့ဆိုဇာရအောင်လို့လည်းအာထုရမယ်ဇာနေမကပဲနဲ့မဲ့ကုသိုလ်တွေအရဟတမဲ့တိုင်အောင်လို့ဆိုတာပဲဒါပေမဲ့လို့အဲဒီနောက်ပိုင်းဟာတွေကတော့ဝိပဿနာနဲ့ဆိုင်ပါတယ်အဲဒါကဆရာတွေကခွဲလိုက်တော့ အလုံးစုံသောကုသိုလ်တရားတွေပြည့်စုံပါခြင်းဆိုတဲ့သမာဓိသိက္ခာကိုပြသည်ခုနသီလသိက္ခာဒီဟာသမာဓိသိက္ခာသီလသိက္ခာကဝိနည်းပိဋကနဲ့ဆိုင်တဲ့သမာဓိသိက္ခာကသုတ္တံပိဋကနဲ့ဆိုင်တဲ့ဆိုပြီးတော့အဲဒါဆရာကြီးကပိဋကနဲ့ဖွဲ့တာသစိတ်တာပရိယောဓာသနာမိမိစိတ်ကိုဖြူစင်စေရခြင်းကတည်းကမိမိစိတ်ကို

လျှော်ကြရစင်ကြအောင်လို့လုပ်ရတယ်အဲဒါမစင်ကြမခြင်းဟာရေလောင်းလိုက်ဆပြတိုက်လိုက်ရေလောင်းလိုက်ပို့လိုက်ညှစ်ထုတ်လိုက်အဲထူလိုက်ရိုက်လိုက်တာခဏခဏလုပ်နေတာဒီလိုမှရေရိုးနဲ့မရလို့ရှင်ရေရိုးနဲ့ပါလဲပြုတ်လောကပြုတ်နေရအဲဒါနောက်ဆုံးကြတော့ဒီကြီးညော်တွေဆင်သွားတဲ့အခါကျတော့ ထမကအဝတ်ဖြူဆိုလို့ရှိရင်ဖြူစင်သတ်မှတ်ခြင်းဖြင့်ဖြူကိုဖြစ်သွားဘာမှအကွက်ဆက်မရှိတော့အဲ့ဒါစင်ကြယ်သွားတယ်အဲ့ဒီလိုပဲစိတ်တဏ္ဍာမှာပဲစိတ်လုံးသောစင်ကြယ်အောင်အားထုတ်ရမယ်တဲ့သိတယ်မှာမြင်နွားနဲ့ຢာကစိတ်ဒေါသစိတ်မောဟစိတ်မာနစိတ်ဒိဋ္ဌိစိတ်အဲ့ဒီလိုစိတ်မျိုးတွေမဖြစ်အောင် ရာဂဒေါသမောဟစသည်သောကိလေသာတွေဖြင့်မြင်တော့တဲ့စိတ်မဖြစ်အောင်ဒီအငြိကြီးတွေအကုန်လုံးထွက်သွားအားထုတ်ရမယ်တဲ့ဒါကတော့ဝိပဿနာနဲ့မှအားထုတ်လို့ရတယ်သမထဘာဝနာနဲ့အားထုတ်ရင်နှလုံးသွင်းနေတော့တော့အကုသိုလ်တွေကင်းနေပါရဲ့ဒါပေမဲ့နှလုံးမသွင်းတဲ့ခါကျပြန်လာတယ်သူကဘာနဲ့တူတယ်လဲဆိုလို့ရှိရင်ရေကန်ထဲများမှာချုပ် အထက်ရစီမှာအာရုံရှိတာပါလေအောက်ရလည်းပဲဒီကနေဒီကဟောင်းနေဆိုရင်ရှိတယ်အဲဒီလေမှော်လေးတွေမော်သေးသေးလေးတွေဒီတိုင်းဆိုသူတို့ကမော်လေးတွေကပိတ်နေရေပြင်ပေါ်မှာတခါလဲအကုန်လုံးပိတ်နေတယ်ရေမမြင်ရဘူးသိမ့်တခါတည်းသူမော်တွေပဲတွေ့နေတယ်အဲဒါရေခတ်တဲ့ရေခတ်သမားကလာပြီးတော့ဒီအိုးနဲ့

ဒါပဲမဲ့လို့သူကတဖြည်းဖြည်းနဲ့တော့ကြတော့ပြန်စုလာတယ်အတော်လေးကြာတဲ့ခါကျတော့အခုလုံးပြန်ပိတ်သွားကြတယ်ဒီလိုပဲသူကအဲနောက်လူတယောက်ကသာပြီးတော့ခါကြလို့ရှိရင်လည်းဒီလိုပဲသူဘေးကွဲနေတော့ကြာချင်းပြန်စီဒီလာခါတိုင်းခါတိုင်းသူတို့ကိုယ်နဲ့ရဲလိုက်တယ်ရဲလိုက်တယ်ဟာဘေးကိုကွဲသွားတော့ကြာပြန်စီနေတာအဲ့ဒါများလို့ပဲသမထဘာဝနာဆိုတာကတော့သူကအမြဲတမ်းမစင်ကြယ်ဘူး မထဘာဝနာနှလုံးသွင်းနေတဲ့အချိန်ကလေးတော့ပဲနှလုံးသွင်းနေတဲ့အချိန်တော့ချင်းအဲ့ဒီအချိန်မှာတော့ကိလေသာတွေကင်းနေပါတယ်လောဘဒေါသမောဟတွေဘာမှမဖြစ်ဘူးအဲတမာရီကရဆဲထားလို့ရှိရင်ဒေါသကြတော့တဖြည်းဖြည်းနဲ့ရောက်တာဘုံနဲ့ဘုံနဲ့တမာရီအားကောင်းလို့ရှိရင်ဘုံနဲ့တော့မရောက်ပါဘူးတဖြည်းဖြည်းဒေါသကြတော့ရောက်တယ်အဲဒါဝိခာမနာဘာခေါ်တယ်တမာရီကကိလေသာတွေပယ်တာဝိခာမနာ

အဲရွှေစင်းရွှေစင်းငွေတွေမဖြစ်ဘူးတော့ကြမူလပြန်ပြန်သွားအဲဒါလိုပဲသမထဘာဝနာနဲ့အားထုတ်လို့ဇာဘိညာဉ်တွေရနေပေမဲ့လို့ကိလေသာတွေကမသေးဘူးတော်ကြအကြောင်းမညီညွတ်လို့ရှိရင်အဲ့ဒီထဲကနားနေတဲ့အချိန်မှာကိလေသာတွေလည်းဝင်ဖြစ်လာတတ်တယ်ဒါမှမဟုတ်ရင်လည်းတကြီးကြီးနဲ့နောက်ကျတော့ဖြစ်တာပဲသူကသင်ရဲတဲ့ပြန်ပြင်မူလပြန်သွားဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေ တရားအထုတ်နေတော့ကိလေသာတွေဆင်းကျဲနေတာပဲတကယ်လူလူချင်းချင်းအထုတ်နေတဲ့ပုဂ္ဂိုလ်တွေပေါ့ယူယူသားသားနဲ့လူလူချင်းချင်းနဲ့သိပါလဲပါနဲ့အထုတ်နေတဲ့ပုဂ္ဂိုလ်တွေကမိမိတို့စိတ်တဏ္ဍာမှာလောဘစိတ်ကူဒေါသစိတ်ကူမောဟစိတ်ကူအလွတ်စိတ်ကူတွေဘာမှမဖြစ်စီနေကြဘူးမဖြစ်အောင်လည်းအာထုတ်အများအားဖြင့်ကြအောင်လို့အာထုတ်အဲဒီလိုအချိန်မှာ လောဘဒေါသမောဟတွေကင်းနေပါတယ်ဒါပေမဲ့လို့ဘာဝနာကမပြည့်စုံသေးလို့ရှိရင်တော့တော်တော်ကြာပြန်ပြန်လာတယ်နားနေတဲ့ခါကျတော့တော်ကြာလို့ရှိရင်အဲဒီစိတ်ကူးတွေပြန်လာတယ်အရင်ကလိုပဲစိတ်ကူးတွေပြန်ဖြစ်တတ်တယ်ကြားလာတော့ကမ္ဘာသားကြောင့်ကထွက်လို့တရားနည်းသုံးရက်လေးရက်ဆိုရင်မဖြစ်သေးဘူးကောင်းတော့မယ်ဒါပေမဲ့ရက်တော်တော်ကြာသွားတဲ့ခါကျတော့ပြန်လာတာဘာဝနာကသူ့ကို နိုင်နေအောင်ပြေးအောင်အားမလုပ်နိုင်သေးလို့ရှိရင်ပြန်လာမယ်ကြမှာသူတို့ကောင်းကောင်းသေးတော့ဆိုတော့အရိယာမဲ့ပညာရောက်မှသေးတယ်အရိယာမဲ့ပညာမရောက်ခင်တော့ဝိပဿနာမဲ့ပညာနဲ့ဒီကိလေသာတွေကိုသိအောင်လို့ကိလေသာတွေကင်းအောင်လို့အားထုတ်ရတယ်။သွား၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာတွေကိုလိုက်ပြီးတော့ကျူရတယ် မရှိရင်အဲဒီယုံနာတွေကိုဗဂရိယပိမျိုးသိပြီးတော့ပုဂ္ဂိုလ်သတ္တဝါနေရာချင်းထင်မြင်ဆွဲလာနေအဲမြဲနေတဲ့နေရာချင်းထင်တယ်ချမ်းသာကောင်းစားနေတဲ့နေရာချင်းထင်တယ်အဲဒီကနေပြီးနောက်တော့ကိုလိုကြည့်ရတဲ့အကျိုးကိစ္စတွေကြည့်အောင်လို့လောဘနဲ့ဒေါသနဲ့မောဟနဲ့မာနနဲ့မကောင်းမှုအကုသိုလ်တွေလည်းပဲ

မရှိတာမှဆိုလို့ဘုန်းကြီးများနည်းနည်းလေးမှတ်ဖို့ရပေးထားပါတယ်။ဘိုက်ကလှူကြတဲ့ရုပ်ကလေးပဲရှိဖို့ပေးထားတယ်။ဖောင်းတယ်လာလိုက်၊ပိန်ကြသွားလိုက်၊ဖောင်းတယ်လာလိုက်၊ပိန်ကြသွားလိုက်။အဲဒါဟာဘိုက်ထဲကနေပြီးတောင်းတင်းလှူကြတဲ့သဘော။ဘောလုံးထဲမှာလေနဲ့ထိုးလိုက်လို့ရှိရင်ပြင်လေသွင်းလိုက်လို့ရှိရင်ဘောလုံးကြီးကားပြီးတော့ထွက်လာ။အဲဒီကလေတွေထုတ်လိုက်လို့ရှိရင်ပြန်ပြီးပိန်သွားတယ်။အဲအမှန်စင်စစ်ကတော့အတွင်းက လေရီကံမှုနဲ့လေရီထွက်သွားမှုအပေါ်တည်ပြီးတော့ပေါင်းလိုက်ပြင်လိုက်ထူကြလိုက်ဖြစ်အဲတွင်းကလေတွေကကံလိုက်တဲ့အခါမှာပဂိရှိနေတဲ့ဒီကိုယ်လုံးကရုပ်တွေကလည်းဘေးကားပြီးရွေ့ပြီးတော့အဲဘေးကိုကားပြီးတော့ထွက်သွားအတွင်းကလေတွေကညာထွက်သွားတဲ့အခါကလာကြတော့မြင်ကလေတွေကလည်းအတွင်းကျုံပြီးတော့ရွေ့ပြီးတော့ ဖြစ်လာမြတ်သားတွေကအတွင်းကလေတွေလည်းပဲအသေးသေးတွေအသေးသေးတွေဖြစ်ပြနေတာပဲအတွင်းကအတွင်းကတွန်းကန်တဲ့လေတွေဒါလည်းအသေးသေးတွေဖြစ်နေတာပဲကိုကြီးတွေကဒီကိုယ်လုံးကရုပ်တွေကလည်းအသေးသေးတွေဖြစ်နေတယ်အသေးသေးတွေအကုန်လုံးဖြစ်နေအဲဒီလိုဖြစ်နေတဲ့နေရာမှာဖြစ်ခိုက်ကလေးတွေဒီမှာလိုက်ပြီးတော့ကျွရတာကိုဖောင်းတယ်ဆိုလို့ရှိရင်ဖောင်းစားကဖောင်းဆုံးတယ်အောင်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 ဘာမှထူးခြားခြားတော့မသိသေးဘူးဒီလိုပဲသိတာဘာလို့လဲဆိုတော့သူကအခုမှစကားရှိတာဘောတမာရီမရှိညာတမာရီတို့ညာနေမဖြစ်သေးဘူးတော့အစတော့သတိအပြီးတွေနဲ့ရောပြီးတော့ရိုးရိုးပဲသိနေတာတော့မှသူခြားခြားမသိသေးဘူးသမာဓိအားကောင်းလာတဲ့ခါကျတော့ ရှူတိုင်းရှူတိုင်းရုပ်တရားလေးလမ်းချပြီးတော့ပြီးလာတယ်။ဟောင်းတလာတဲ့ခါမှာဖယ်တဲ့ကနေပြီးတော့တွေ့ချင်းတွေ့ချင်းမှာရွေ့သွားတဲ့သဘောတွန်းတဲ့သဘောတောင့်တဲ့သဘောတင်းတဲ့သဘောတွေညာလာလေးအဲယူပါများတဲ့ခါကျတော့ပြီးတာအဲဒီလိုပြီးအောင်လို့အားထုတ်ရတယ်။ဒါရင်မကဘူးရှုပြီးနေတဲ့စိတ်ကလေးပါလဲပြီးတယ် လိုက်ကနေပြီးတောင်းလိုက်တင်းလိုက်လှုပ်ရှားလိုက်ရွေ့လိုက်အဲဒါလှုပ်ရှားနေတဲ့သဘောရွေ့နေတဲ့သဘောကဒါကဆိုတာတခြားကောင်းတယ်ပိန်တယ်လို့ရှုလိုက်ပြီးလိုက်တဲ့စိတ်ကလေးကတခြားရှုရတဲ့ရုပ်အာယုံနဲ့သိတဲ့စိတ်ကလေးနဲ့ဒါလေးတစ်ခုပဲတွဲပြီးတော့ပြင်နေတာဒီပြင်ဘာမှမရှိဘူးအဲပေါင်းတယ်လာတဲ့ရုပ်နဲ့သိလိုက်တဲ့စိတ်နဲ့မင်းကြတဲ့ရုပ်နဲ့သိလိုက်တဲ့စိတ်နဲ့ဒါလေးတစ်ခုပြင် ဟောင်းတက်လာတာကယုတ်ပြီးတာကနာပိန်ကြသွားတာကယုတ်ပြီးတာကနာနာသာဝေကျမ်းကဝေါ်ရတာနဲ့ပြောရတာအဲ့ဒါလေးနှစ်ခုပွဲကြပြီးပွဲကြပြီးတော့ပြီးလာတယ်ဒါလေးပြီးအောင်အားထုတ်ရတယ်စိတ်ကူးယုံနေတော့မပြီးဘူးလို့တကယ်ရှုမှနေမှာတကယ်ရှုမှတဲ့ခါကျတော့ခေါင်းတက်လာတဲ့သဘောတွေကပေါ်လာတဲ့ဒီက ကောင်းတယ်လို့သိတဲ့သဘောလေးရှိတယ်။ပင်ကြသွားတဲ့သဘောလေးကဟိုကပေါ်တယ်။ဒီကပိန်တယ်လို့သိတဲ့စိတ်နာလေးကရှိတယ်။အဲဒီလိုရှင်ရွှင်နဲ့ဟိုကပေါ်တက်လာတဲ့ယုတ်ကတစ်မျိုးရှုလိုက်မှလိုက်တဲ့သိတဲ့စိတ်လေးကတစ်မျိုးအဲ့ဒါလေးတစ်ခုကိုပိုင်းခြားပြီးတော့သိတယ်ဒီခိုက်တာမှာဒါလေးနှစ်ခုရှိတာပဲလို့ကိုယ်ပိုင်ညာနဲ့ကိုရှင်းပြီးတော့သိအောင်အားထုတ်ရတယ်ပြီးလဲပြီးပါတယ် တကယ်ရှိမှများလာလို့ကျင်ပြီးအဲ့ဒါကခေါင်းနာပင်နာစပြီးတော့အာထုတဲ့အခါဖြစ်ပုံမှာနောက်ပြီးရင်ခေါင်းနာပင်နာမှတ်ပြီးတော့နေရင်အကြောင်းအရာသောစိတ်ကူးတွေကပေါ်လာကြပြီတဲ့ဒီစိတ်ကူးတွေကလည်းမှတ်လိုက်ရတယ်စိတ်ကလေးပြင်မဲ့ထွက်ရင်နီနီထွက်ထွက်ဝေးဝေးထွက်ထွက်ပေါ်တယ်သတ်တဲ့စိတ်ကလေးကိုမှတ် နီးနီးထွက်တာကတော့ကိုနာတွေပဝန်းကျင်တွေထွက်တာရှိတာပေါ့။အောင်းတွေပိန်တွေမှတ်ပြီးတော့နေရင်ဒီပုဂ္ဂိုလ်ဒီအစိပ်ပိုင်းတွေကိုသွားပြီးစဉ်းစားမိတဲ့အခါရှိတယ်။ဝိုးအစားကိုစဉ်းစားမိတဲ့အခါရှိတယ်။လက်နေပုံခြေနေပုံသွားပြီးတော့စဉ်းစားမိတဲ့အခါရှိတယ်။ဒါအနည်းရင်ထွက်တယ်။ကိုယ်နေရာထိုင်ခင်းလေးသွားစဉ်းစားမိရဲ့။ အခန္တကပိမိရလားမပိမိရလားစသည်ဖြင့်ဒီလိုစဉ်းစားတာလည်းရှိတာပေါ့အဲဒီတော့အနည်းတွေထွက်နေတာသိကူကိုကိုသုံးဆောင်နဲ့အသုံးဆောင်လေးတွေအတွက်အဲပိမိရလားထားမိရလားအဲဘယ်နာထားမိပါလိမ့်မယ်စသည်ဖြင့်ဒီလိုသိကူတွေလည်းရှိနေတာပဲအဲဒီသိကူတွေကလားအနည်းတွေထွက်နေတာဒါတွေကသိမဝေဘူးကိုယ်နဲ့တူနေတဲ့ပုဂ္ဂိုလ်သွားပြီးတော့စဉ်းစားလိုက်ဒါလည်းထွက်တာပဲ သူကနည်းနည်းလေးဝေးသွားတယ်ဒါကတော့နောက်ပြီးတော့ကမ္မရာကြောင့်ပြင်မဲ့လျှောက်ပြီးတော့ဟိုးသေးသေးအာယုံနဲ့လျှောက်တော့တာလည်းရှိတယ်อืมယူတယ်အရာထဲလျှောက်ပြီးတော့သိကူးမိတာလည်းရှိတယ်ဟိုလူဒီလူသွားပြီးတော့တွေ့တာလည်းရှိတယ်ခြေရင်းနောက်ရည်တွေစဉ်းစားတာလည်းရှိတယ်ဒီဒီကနေကဘူးထိုင်ကဘူးသားတွေပြန်စဉ်းစားလိုက် နောင်နေထိုင်ရေးတွေပေါ်ပြီးတော့စဉ်းစားလိုက်အဲဒီလိုအရင်ကအပြင်ထွက်နေတာအဲဒီလိုအပြင်ထွက်တဲ့စိတ်ကူးတွေဘယ်လိုစိတ်ကူးပဲဖြစ်ဒီစိတ်ကူးလည်းရှိရမှာပဲကောင်းလည်းရှိရတယ်မကောင်းလည်းရှိရတယ်ကောင်းတာပဲဒီမှာလုံးဆိုဘုရားဘုရားစီရောက်သွားတဲ့ဆိုရင်လားကောင်းတဲ့ဥစ္စာပါပဲအပြစ်တော့မရှိပါဘူးဒါပေမဲ့လည်းဝိပဿနာကတော့ရှိရတယ်မရှိရင်အဲ့ဒီဘုရားစိတ်ကူးတဲ့အာယုံကအဲငါပဲသူပဲပုဂ္ဂိုလ်သတ္တဝါပဲလို့ဒီလိုသင်္ကြန်ဆွဲလန်းကြဖြစ်နေတယ်ဒါကြောင့်မို့ အဲဒီစိတ်ကူးတွေဖြစ်တိုင်းဖြစ်တိုင်းယူလက်ကလေးကိုင်းမယ်ထမယ်ထိုင်မယ်ထမယ်စသည်ဖြင့်ကြံတဲ့စိတ်ရှိတယ်အဲ့ဒါလည်းယူရတာစိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းယူရတာကိုယ်ကညောင်းတာပူတာနာတာကျင်တာကြဲခဲတာတွေဖြစ်နေဒါလေးတွေလည်းရှိပါတယ်ညောင်းညောင်းတယ်ပူတယ်နာတယ်ကျင်တယ်ကြဲခဲတယ်မရှိလို့ရှိရင်ဘာဖြစ်တော့မရှိရင်အဲ့ဒီညောင်းတာပူတာတွေကကို ငါလို့ထင်နေတယ်ငါကညောင်းနေတယ်ငါကူးနေတယ်ငါနာနေတယ်အဲ့ဒါပါဠိလိုတော့ဝေရကအတ္တခေါ်တယ်ဆိုတာဝေရကအတ္တတဲ့ခံစားရတဲ့ငါကောင်လေးအသက်ရှင်နေတဲ့ငါကပဲခံစားရတယ်တဲ့သာသုံးကပြောတယ်ဗမာလိုကတော့အဲ့ဒါညောင်းနေပူတယ်နားတယ်ကျင်တယ်ခဲတယ်ကောင်းတယ်မကောင်းဘူးဒါပါပဲဆိုတာအဲ့ဒီလိုဆွဲလာတယ်အဲ့ဒီလိုဆွဲလာနေဖြစ်နိုင်တယ်အဲ့ဒီလိုဆွဲလာနေဖြစ်ရပါ အဲဒီဝေဒနာတွေခြေတိုင်းခြေတိုင်းယူရတယ်ဝေဒနာတွေခြေတိုင်းခြေတိုင်းယူပြီးတော့လက်တွေရှိတယ်ကိုယ်ရဲ့ဆန်နဲ့လှူရှားတိုင်းလည်းယူကိုယ်မူရာတွေပြုတိုင်းပြုတိုင်းယူထင်အားထားရင်ယူလားကြောက်သွားရင်လည်းပဲကြွလာလမ်းလာချတာရွှေ့တာတွေအကုန်လုံးလိုက်ပြီးတော့ယူရတယ်အကုန်လုံးဘာမှအကျွင်းကြမရှိဘူးအဲဒီလိုရှိပါများလာတဲ့ခါကျတော့ရှိရတဲ့ ရုပ်ကိုယ်ကြီးကတရားယူသိနေတဲ့စိတ်နာလေးကတရားဒါလေးနှစ်ခုကွဲလာရင်လားနာမယောပရိသေညာခေါ်တယ်နာယုတ်ပိုင်းခြားပြီးတော့အရေးကြီးပါတယ်ဒါကသေချာသိဖို့အရေးကြီးပါတယ်တချို့အလွယ်တကူသာပေကျမ်းဂန်တွေကရှိတဲ့အမိဝါဟာရတွေနဲ့တယုတ်ခွဲယုံနဲ့နာမယောပရိသေညာဖြစ်တယ်လို့ရှင်းနေကြတယ်ပဲဖြစ်ပါဘူးဒီဥစ္စာကပဲဖြစ်နေမှာတော့ဒါသာတင်တာပဲကိုယ်ပိုင်ညာမဟုတ်ပဲဒါလည်းပြေကလာတဲ့ မဟာဘုတ်ယုတ်ကြီး၄ခုဥပါရာယုတ်က24ခုအဲဒါတွေဟာယုတ်တရားတွေပဲအဲဒါမျက်စိထဲမှာယုတ်ပေါင်းဘယ်လောက်ရှိတယ်နားထဲမှာယုတ်ပေါင်းဘယ်လောက်ရှိတယ်အဲကိုယ်အထက်ပိုင်းမှာယုတ်ပေါင်းဘယ်လောက်ရှိတယ်အောက်ပိုင်းမှာဘယ်လောက်ယုတ်ပေါင်းဘယ်လောက်ရှိတယ်ကလပ်ပေါင်းမှာဘယ်လောက်ရှိတယ်စသဖြင့်စာပေကျမ်းဂန်တွေကအရာပေါ့အဲဒီလိုပြုတွေခွဲရတယ်ကောင်းတော့ကောင်းပါလားဒါဘူးသူတော်ဖြစ်တာပေါ့သူကစာပေကျမ်းဂန်တွေကဟာစေတနာတွေကဝါဟာရစကားတွေ ဒေသနာဝဟာရတွေဒေသနာပြညာတွေကောင်းပါတယ်ဒါပေမဲ့လို့အဲ့ဒီလိုပြုတ်ခွဲယုံနေကြတော့လူပြန်နာတရားတွေကိုယ်ဝိညာဉ်နဲ့ကြွဲကြသိတယ်လို့တော့မဆိုရဘူးဘာလို့လဲဆိုတော့သူကမှတ်ထားတာပဲကိုယ်လည်းတွေ့တာမှမဟုတ်ပဲမျက်စိထဲမှာကလာပေါင်းဘလောက်လို့သူပြောတာကိုသိကြတိတိကျကျဟုတ်ရလားမဟုတ်ရလားဘယ်နဲ့လုပ်ပြီးတော့ချိန်ထိုးကြည့်မလဲလို့ဘယ်လိုမှချိန်ထိုးကြည့်လို့မရဘူးမျက်စိနဲ့ရုပ်တွေအများကြီးပဲ အများကြီးဖြစ်နေတာပဲသူကတရားလည်းမဟုတ်ဘူးထောင်လည်းမဟုတ်ဘူးတောင်းလည်းမဟုတ်ဘူးအဲကရမ်းသေးချာနဲ့သေးချာတိတိကျကျတွေ့ပြပါဆိုဘယ်သူမှမတွေ့နိုင်ဘူးလို့ကတွေ့လို့ဖြစ်တာမဟုတ်ဘူးအဲရုပ်တွေကြည့်နေတာအဲတော့အဲ့ဒါကကိုယ်ပိုင်ညာမဟုတ်ဘူးလားတော့သာသင်တဲ့ပုဂ္ဂိုလ်များသိရဲ့အပြီးမျိုးပါပဲသာဝေကျမ်းကသင်တဲ့ပုဂ္ဂိုလ်တွေဘုရား သာဝိညာဉ်ကသင်တော့သေဥပ္ပိပါတွေခွဲပွဲကြပါလေသေဥပ္ပိခွဲလို့ရှိရင်သာသင်တဲ့ပုဂ္ဂိုလ်တွေကဒီလိုယုတ်တရားနာတရားတွေခွဲပြီးနေတာဒါနဲ့ကတော့နာမရူပပရိစ္ဆေဒညာနာယုတ်ပိုင်းခြားသိတယ်လို့မဆိုရဘူးတကယ်သိတာကအခုလို့ရှုမှဖြစ်တိုင်းဖြစ်တိုင်းလေးတွေလိုက်ရှုမှဖြစ်ခဲ့ဖြစ်ခဲ့ယုတ်နာလေးတွေရှုတော့ဟိုမှာဖောင်းနေဆိုရင်ဖောင်းတယ်လာတဲ့ယုတ်ကတခြားပဲမှားသိတဲ့စိတ်ကလေးကတခြားပဲဒီခိုက်တာမှာ ။အောင်းတက်လာတဲ့ယုံနဲ့မှတ်ပြီးတဲ့စိတ်ဒါလေးနှစ်ခုရှိတယ်လို့။ရှူရင်းတဲ့သဘောကျတယ်။ပိန်ကြတဲ့ခိုက်တာမှလည်းပိန်တယ်လို့ရှူလိုက်။ပိန်ကြသွားတဲ့ယုံနဲ့မှတ်ပြီးတဲ့စိတ်ဒါလေးနှစ်ခုပဲရှိတယ်။ကိုယ်ရဲ့ခါကာလမှာကိုယ်ရဲ့ကိုယ်ရဲ့ဆိုရင်ကိုယ်ရဲ့ယုံနဲ့ပြီးတဲ့စိတ်ဒါလေးနှစ်ခုရှိတယ်။သွားတဲ့ခါမှလည်းပဲကြွတယ်၊လှမ်းတယ်၊ချတယ်ဆိုရင်ကြွတဲ့ခါမှာကြွတဲ့ယုံနဲ့ပေါ်တက်လာတဲ့ယုံကလေးနဲ့ိရိသာလေးနဲ့ဒါလေးနှစ်ခုပဲရှိ နမ်းတဲ့အခါမှာလည်းပဲရွေ့သွားတဲ့ယုံနဲ့ပြီးတာနဲ့ဒါနဲ့ကုရှိချတဲ့အခါမှာလည်းလေးကြသွားတဲ့ယုံနဲ့ပြီးတာနဲ့ဒါနဲ့ကုပဲရှိအဲမတိုင်းမတိုင်းကရုပ်မူရာနဲ့သိရစိတ်နဲ့ရုပ်မူရာနဲ့သိရစိတ်နဲ့ဒါလေးနှစ်ခုရှိတာပဲလို့ပိုင်းခြားပြီးရင်ကနာမရူပပရိစ္ဆေရညာခေါ်တယ်။အဲဒီနာမရူပပရိစ္ဆေရညာဖြင့်ဘယ်လောက်အစွမ်းရှိတယ်လဲဆိုရင် အဲ့ဒီနာယုတ်တွေပေါ်မှာပုဂ္ဂိုလ်သတ္တဝါပဲလို့သင်မြင်ဆွဲလန်းတဲ့အဆွဲလန်းအတ္တဆွဲပေါ့အဲအတ္တဆွဲတတ္တဆွဲအဲ့ဒီအဆွဲကိုပယ်တယ်တဲ့ဒီဆွဲဒီမှာကင်းသွားတယ်သောသောပိုင်းတုန်းကတရားတွေနာတော့ကိုယ်ထဲမှာပုဂ္ဂိုလ်သတ္တဝါရဲ့လို့မရှိဘူးအသက်ရှင်နေတဲ့အကောင်မရှိဘူးရုပ်တဲ့နာမဲရှိတဲ့ဆိုတာကြားဘူးကြမှာပေါ့သူက ဒါပေမဲ့လည်းကိုယ်ပိုင်ညာမဟုတ်သေးဘူးသရုပ်တွေပါတွေခွဲပြီးတော့ဟောတော့သရုပ်တွေပါတွေနဲ့မှတ်သားထားလို့ရှိရင်အဲပထဝီကရုပ်တစ်ခုအာဘောကရုပ်တစ်ခုဒေဇောကရုပ်တစ်ခုဝါယောကရုပ်တစ်ခုစက္ခုကရုပ်တစ်ခုသောတာကရုပ်တစ်ခုစသည်ဖြင့်ရုပ်တွေလည်းပြီးပြီးနာမလည်းပဲစိတ်တွေတစ်ခုစီတစ်ခုစီစေတသိက်တွေတစ်ခုစီတစ်ခုစီအဲဒါတွေဟောတဲ့ခါနာလို့ပဲဖြစ်စေသင်ကြားပြီးတော့မှတ်သားထားလို့ပဲဖြစ်စေသဘောကျပြီးတော့ပြီးတယ်ဒါပေမဲ့လို့ ငါကောင်ကောင်းတယ်လိုက်ရှိနေတယ်ဆိုရယ်ဆွဲကတော့မပြောက်ဘူးကောင်းတယ်လေးရှိနေတယ်လို့ထင်နေသေးတာပဲသူကနှလုံးသွင်းရင်နှလုံးသွင်းတာလေးကငါဟုတ်တယ်လက်ကလေးလှုပ်လိုက်ရင်လှုပ်တာကငါဟုတ်တယ်ကြွလိုက်ရင်ကြွတာငါဟုတ်တယ်ကိုယ်ထဲမှာညောင်းတာပုဒနာကျင်တာကဲကဲတာသေးလာလို့ရှိရင်ညောင်းတာပုဒနာကျင်တာကဲကဲတာငါပဲလို့ဒီလိုသိကထင်နေတယ်အဲဒီလိုဆိုရမပြောက်ဘူးဟောအခုပြတိုင်းပြတိုင်းလေးလည်းရှိတော့ အဲ့ဒီငါတော့မရှိတော့ဘူးဖောင်းတယ်ဆိုရင်ဖောင်းတာနဲ့ပြီးတာနဲ့နာနဲ့ယုံနှစ်ခုသာရှိပြီဘိနေဆိုရင်ပိနာနဲ့ပြီးတာနဲ့နာနဲ့ယုံနှစ်ခုသာရှိပြီကိုယ်ရဆိုရင်ကိုယ်တာနဲ့လှုပ်ရှားကိုယ်ရလှုပ်ရှားတဲ့ယုံနဲ့ပြီးတာနဲ့နှစ်ခုသာရှိပြီစသည်ဖြင့်ပေါ်တယ်ယုတ်မူရာတွေဒီတိုင်းဒီတိုင်းသာသာရှိတာပဲနာမူရာတွေဖြစ်တဲ့အခါလဲ ညောင်းတာပူဒနာရှိခဲ့တာတွေဆိုတော့ဝေဒနာတွေညောင်းတာနဲ့ညောင်းတဲ့ညောင်းမှုဤတရားဓနာယုံနဲ့ဒါနှစ်ခုရှိတာပဲအဲညောင်းတယ်မှလိုက်ညောင်းတာနဲ့သိတာနဲ့နန္တရားညောင်းမှုဤတရားဓနာဖြစ်တဲ့ယုတ်ကအဲဒါယုတ်ကိုကြီးရတဲ့ဆရာဒီလိုနှစ်ခုပေါင်းရင်ဟုတ်အဲဒီယုံနဲ့နာနှစ်ခုရှိတာပဲလို့ပိုင်းခြားပြီးတော့ဒီအဲဒီလိုပြီးလို့ရှိရင်ပုဂ္ဂိုလ်သတ္တဝါပဲလို့ဆွဲလန်းတဲ့ အကုသိုလ်တရားတွေကိလေသာတရားတွေကိုပယ်နိုင်တယ်တဲ့ဒါနည်းနည်းသင်ကျဲလာတာပေါ့လေခုနသစိတ်တာပရိယောဒာဗနံမိမိစိတ်ကိုပြုစင်စေခြင်းငါတော်ပါမိမိစိတ်စားကတော့ငါပဲလို့ဆွဲလာပြီးတော့နေတဲ့ကိလေသာတွေနဲ့ကိလေသာစိတ်တွေအများအားလို့ကြာတယ်မြင်နွားနေတဲ့စိတ်တွေအခုအဝတ်တွေများသာပြန်နေထိုက်ပြီးတော့ရေနဲ့လောင်းပြီး

မိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူသေးတယ်မိမိစိတ်ဓာတ်ကနည်းနည်းဖြူအောင်မဟုတ်ဘူးတခါတဲ့အညီကြီးတွေအကုန်လုံးကြည့်အောင်လို့အထောက်ဒီသုံးပါးဘုရားသုံးပါးပဲတဲ့ဒီသုံးပါးကမြတ်စွာဘုရားရဲ့အဆုံးပါပဲအခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားသုံးပါးတွေလိုက်နေရတာသိကောင်းတဲ့ဥစ္စာတွေနာဖို့တန်တာတွေခိုင်လာလေးဆိုကြအောင်လေ မကောင်းမှုများရှောင်ရှားပယ်လေကောင်းမှုတရားဖြစ်ပွားဆုံးစေ စိတ်ဓာဆွတ်ဆွတ်ဖြူစေဤသုံးပါးဖရာသုံးပါးပဲဤသုံးပါး သုံးပါးအဲ့ဒီသုံးပါးတွေကအခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကသီလဆောက်တည်ကျင့်သုံးနေတဲ့ဖြင့်အကောင်းမှုတွေကြောင်းကျင်မှုလည်းပဲပြီးနေပါတယ်။ဒါတော့တရားနှလုံးသွင်းအားထုတ်နေတာနဲ့လောဘဒေါသမောဟစိတ်ကူးတွေမဖြစ်ရဘဲနဲ့နေတော့အဲ့ဒီမှာကုသိုလ်တရားတွေထည့်ပေးနေကုသိုလ်တရားတွေလည်းပြည့်စုံအားထုတ်ပါဆိုရင်ကုသိုလ်တရားတွေလည်းပြည့်စုံအားထုတ်နေပြီမြည်ပါတယ်။ စိတ်တိုင်းစိတ်တိုင်းယုံနာနေလိုက်ပြီးတော့ရှုနေတော့ရှုတိုင်းရှုတိုင်းဟာကိလေသာကင်းလာတယ်ကင်းကင်းသွားပါတယ်ပြီးတော့ဒါမိမိစိတ်ဓာတ်ကိုဆွတ်ဆွတ်ပြအောင်လို့အားထုတ်နေတာပဲနည်းနည်းအားထုတ်တဲ့ပုဂ္ဂိုလ်နည်းနည်းရှုတာပေါ့လုံးလုံးအားမထုတ်လို့ကြီးညော်တွေနဲ့အပြည့်ရှိနေတဲ့အဝများလို့ပဲကိလေသာတွေဒိညာပြည့်နေတဲ့ပုဂ္ဂိုလ်တွေတော်တာပေါ့နည်းနည်းအားထုတ်ရင်နည်းနည်းရှုတယ်များများအားထုတ်နေတဲ့ပုဂ္ဂိုလ်ကများများရှု သောတာပတိငါဖို့လောက်ရောက်အောင်အားထုတ်နိုင်လို့ရှိရင်သက္ကာရိတိဝိသိကိစ္စတွေအဲဒီကြောင့်သူကကျင့်ပြီးတော့ဖြူသွားတယ်တော်တော်နေရာကြတော့ဘုရားနာယုတ်ပိုင်းခြားပြီးတဲ့နာမယုတ်ပရိစ္ဆေရညာလောက်ဆိုတာကတော့ဒါအစာလေးစီတာဟုတ်လားနော်အကြောင်းကျိုးလေးတွေဆက်သွယ်ဖြစ်နေတာလေးတွေတွေ့လာတဲ့အခါမှာသူအကြောင်းနဲ့သူကျိုးနဲ့ဆက်ဖြစ်နေတာပဲလို့သဘောကျတယ်။ကိုယ်ရဆိုရင်အရင်ကပဂတိပုဂ္ဂိုလ်နေရာချင်းတော့ ကိုယ်အောင်လို့ငါလုပ်တယ်ကိုယ်တာလည်းငါပဲကိုယ်ကျင်တာနဲ့ကိုယ်တာငါတယောက်တည်းပဲလို့ဒီလိုပဲထင်တယ်အကြောင်းနဲ့အကျိုးမသိဘူးအော်ကိုယ်ကျင်တယ်ကိုယ်ကျင်တယ်ကိုယ်တယ်ကိုယ်တယ်ဒီလိုမှတ်ပါမရလာတဲ့ခါကျတော့ကိုယ်ကျင်တာလေးကတခြားပဲကိုယ်ရဲ့ရုပ်လေးကတခြားပဲမှတ်သိတဲ့စိတ်ကလေးကလည်းတခြားပဲကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ဖြစ်ရတယ်ကိုယ်ရုပ်ဖြစ်လို့ကိုယ်မှုမှတ်သိတဲ့ ဝိပဿနာရှုမှတ်တဲ့နံတရားဖြစ်ရတယ်အမှားပြီးဖြစ်ရတယ်ကိုယ်ကျင်တဲ့စိတ်ကအကြောင်းကိုယ်ရဲ့ယုတ်ကအကျိုးကိုယ်ရဲ့ယုတ်ကအကြောင်းမှားပြီးတဲ့စိတ်ကအကျိုးတို့အကြောင်းကျိုးတွေဆက်လာဒါလည်းတို့ပြီးတော့ကိုယ်ရဲ့ဆိုတာလည်းအလကားကိုယ်တာမဟုတ်ဘူးအကြောင်းတစ်ခုကိုကြည့်ညောင်းလို့တော်လည်းကောင်းကူလို့တော်လည်းကောင်းသုံးတရားကို အလိုရှိလို့လက်တို့ဘာလို့လှမ်းယူလို့ဆိုတော့အမေမှာသွေးတဲ့နေရာမှာအကြောင်းလေးရရှိအဲ့ဒီအကြောင်းလေးပါနောက်ပေါ်လာတယ်အဲညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့်မှန်နေတော့ဒါကြတော့ကိုယ်ဦးမယ်လို့ကြတော့ကိုယ်ကျင်တယ်ကိုယ်ကျင်တယ်မှန်အဲကိုယ်တဲ့ခါကျတော့ကိုယ်ရယ်ကိုယ်ရယ်မှန်အဲလိုမှလိုက်တော့ညောင်းလို့ပူလို့ကိုယ်ကျင်တဲ့စိတ်ဖြစ်ရတယ် တွေးကျင်တယ်ဆိုတာအလကားဖြစ်တာမဟုတ်ဘူးညောင်းမှုကအကြောင်းရှိလို့ဖြစ်တာကိုယ်ကိုယ်ကျင်တဲ့စိတ်ဖြစ်လို့ကိုယ်မှုယုတ်ကလေးဖြစ်ရတယ်ကိုယ်မှုယုတ်ကလေးရှိလို့ကိုယ်ရလို့မှတ်သိမှုလေးနောက်ကလိုက်ပြီးတော့ဖြစ်ရတယ်အဲတော့သူအကြောင်းနဲ့သူအကျိုးပဲဒီထဲမှာသုံးတရားဖြစ်အောင်လို့တကူကနေပြီးအားထုတ်နေတာလေဒီထဲမှာဘာမှမရှိဘူး ရင်တော့ငါတယောက်တည်းကပဲကိုယ်ကြီးလို့ကိုယ်နေတယ်အောင်းမိတယ်ဒါမဟုတ်ဘူးသူเจ้าကြီးလို့သူကျိုးတွေဖြစ်နေတာအเจ้าနဲ့အကျိုးတရားကြီးတွေပဲရှင်ရင်ရှင်သဘောကျပြီးတော့သိတိုင်းလားပြည့်စရာပရိက္ခညာခေါ်တယ်ပြည့်စရာပရိက္ခညာမြင်စရာရှိလို့မြင်တယ်ကြားစရာရှိလို့ကြားတယ်မျက်စိရှိလို့မြင်တယ်နားရှိလို့ကြားတယ်သူเจ้าရှိလို့သူကျိုးတွေဖြစ်လာအာယုံတွေရှိနေလို့နှလုံးသွင်း ဆင်ခြင်မှုစိတ်ကူးမှုတွေကြည့်ရတယ်။သူကြောက်ကြည့်လို့သူရိုးပြတာအာယုံမရှိရင်ပဲဖြစ်မှာလေ။စိတ်ချမ်းသာစရာအကြောင်းရှိတဲ့အခါမှာစိတ်ထဲချမ်းသာတယ်။စိတ်ဆင်းရဲစရာအကြောင်းရှိတဲ့အခါမှာစိတ်ဆင်းရဲတယ်။အကြောင်းမရှိဘဲနဲ့စိတ်ကလကားလားချမ်းသာလို့မရှိဘူး။အလကားလားချမ်းသာလို့ဖြစ်အလကားလားချမ်းသာလို့ဖြစ်သိနေရကြမှာမဟုတ်။လူတွေကပဲစိတ်ဆင်းရအောင်ပဲလုပ်တော့မယ်လို့။ချမ်းသာအောင်လို့ရတဲ့လုပ်နေမှာပဲ။ ဒီလိုမဟုတ်ဘူးသူအကြောင်းလေးရတယ်ရှိအောင်မှာအကြောင်းမရှိဘဲနဲ့စိတ်ချမ်းသာအောင်လုပ်လို့မရဘူးဒီအလုတ်ပုံကိုယ်တွေမှာဆိုလို့ရှိရင်ပြင်ပကအာယဝတ္ထုအကြောင်းတွေနဲ့ချမ်းသာအောင်လို့ပြုပြင်ပေးနေရတယ်မြင်စရာကောင်းကောင်းလေးမျက်စိပသာရကြီးကျူပဲကောင်းတာလေးရှားပြီးတော့ကြည့်ရနားတွေကလည်းပဲကောင်းတဲ့အตาလေးတွေနားထောင်ပြီးတော့သိချမ်းသာမှုရအောင်လို့ပြုပြင်ရတယ် နှာခေါင်းကအနာကောင်းနေနဲ့ပေးပြီးတော့ပြုပြင်ရတယ်လျာကရတာကောင်းနေစားပြီးပြုပြင်ရတယ်ကိုယ်ကလည်းတွေ့ထီကောင်းနေနဲ့တွေ့ထီပြီးတော့ပြုပြင်ရသိက္ခာစဉ်းစားကြံစည်မှုတွေမှာလည်းပဲကောင်းတဲ့အာယုန်တွေပဲအဲ့ဒီဘက်ကအဲ့ဒီဘက်ကမျက်နှာလှည့်ပြီးတော့ကောင်းတဲ့အာယုန်တွေကြီးတဲ့ပဲသိက္ခာစဉ်းစားပြီးတော့မလို့ပြုပြင်ပြီးတော့ပေးနေရတယ်အဲ့ဒါသိတဲ့မှာအကောင်းလေးတွေပေါ်ပြီးတော့ချမ်းသာနေတယ်လားအာယုန်အာယုန်ကောင်းလေးတွေရတယ် အဲဒီတော့မပြုပြင်နိုင်တဲ့အချိန်မှာဆိုလို့ရှိရင်အာယုံမကောင်းတာတွေနဲ့တွေ့မမြင်တာတွေမြင်ရမကြားရင်တာတွေကြားရမတွေ့ရင်တာတွေတွေ့ရသိကူးတဲ့မပေါ်ခြင်းတဲ့အာယုံတွေကပေါ်လာအဲဘေးရန်တွေကပေါ်လာတယ်စိတ်ကမကောင်းခဲ့တာတွေပြန်ပေါ်လာတယ်နောက်ရည်တွေတွေ့ကြည့်တဲ့အခါစိတ်ညစ်စရာတွေပေါ်လာတယ်ဆိုတော့သူသိရတွေဖြစ်တော့တာပဲသူအကြောင်းကြီးလို့သူကျိုးတွေဖြစ်လာတာဒါဘယ်သူကမှဖန်ဆင်းတာမဟုတ်ဘူးကိုယ့်အကိုလှုပ်တာလည်းမဟုတ်ဘူးသူများကလှုပ်တာလည်းမဟုတ်ဘူးကအကြောင်းကြီးလို့အကျိုးတွေဖြစ်လာတယ်အကြောင်းတရားကြောင့်ကျိုးတရားတွေပဲလို့ မလမာတွေရှင်ရင်ရှင်ရင်သဘောကျသွားရင်လာပြည့်ပြသိက္ခာကျန်ဆိုတယ်ကိုယ်ထဲမှာညောင်းတာပူတာနာကြခဲ့တာတွေလည်းပဲဒီလိုပဲအကြောင်းရှိလို့အကြောင်းမရှိဘဲနဲ့လကားသားမညောင်းဘူးညောင်းစရာအကြောင်းရှိမှညောင်းတယ်နာစရာအကြောင်းရှိမှနာတယ်အလုံးတိုက်လို့ရှိရင်နာတာပေါ့ဆူးဆူးနေနာအဲ့ဒါလိုပဲအလုံးလိုလည်းပဲကိုယ်ထဲမှာအသွေးသားတွေအဆင်မပြေတဲ့အခါမှာမကောင်းသောအတွေ့အကြုံတွေတွေ့ပြီးတော့မကောင်းသောခံစားမှုတွေဖြစ်လာတာသူကြောင့်ဒီလိုသူကြိုးလေးတွေဖြစ်လာတယ် အကြောင်းတရားအကျိုးတရားများပဲတဲ့ကျွင်းရှင်သဘောကျပြုကြပြိကညာခေါ်တယ်အဲ့ဒါဖြင့်အကြောင်းမရှိပဲနဲ့အများအားတည်ရှိနေတဲ့ပုဂ္ဂိုလ်သတ္တဝါတွေပဲလို့သင်ရင်ဆွဲလာတဲ့အယူတွေကြောက်တယ်ဒီကိလေသာညစ်ကြေးတွေကင်းသွားတယ်အဲသူတဲ့တွတ်တက်ပြီးတော့ရှင်နေတဲ့ပုဂ္ဂိုလ်တွေကဖြစ်ခိုက်ဖြစ်ခိုက်မှဖြစ်ပြီးရင်ကြောက်သွားရင်မမြဲတာတွေပြီးဘယ်အဖြစ်ဖြစ်ပေါ်လာရင်ဖောင်းတာလေးမှန်လိုက်တယ်ဖောင်းတာလေးပေါ်ပြီးကြောက်သွားတယ် ။ကောင်းလာမှလည်းပဲတွေးရွယ်တွေးမြောက်ယူတယ်ယူတယ်ယူရင်ပြောင်းယူရင်ပြောင်းရင်ဒီလိုသိတယ်။မှတ်သိတဲ့စိတ်ကလေးလည်းသိပြီးပြောက်သွားတယ်။ကိုယ်ရယ်ကိုယ်ရယ်မှလို့ရှိရင်လည်းအဲကိုယ်ရရုပ်တရားတရွေ့ကတွေးမြောက်ခွင့်နဲ့ယူရင်ပြောင်းယူရင်ပြောင်းရင်သာပြောက်သွားတာပြီးတော့မမြဲဘူးဆိုတာပြီးတယ်။ရှုတဲ့မှတည်းလည်းရှုရင်ရှုရင်နဲ့ပြင်းပြင်းပြောက်သွားဝေဒနာတွေမှတဲ့ခါမှလည်းညောင်းတယ်ပူတယ်စသဖြင့်မှဒါလေးတွေကလည်းသူ့ခိုက်တာနဲ့သူဖြစ်ပြီးကြောက်သွားတာပဲ။သမာဓိညာအားကောင်းတဲ့ခါကျတော့ချင်း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 ဖြစ်ကြည့်တဲ့ချင်းနဲ့မမြဲတဲ့တရားတွေပဲမမြဲတော့ဘူးဒီတရားတွေဘာမှအာကိုးစရာမရှိဘူးစတုန်းကတော့မြဲတည်နေတယ်အောင်းဝဲပြီးတော့ကိုကိုကိုကြီးကိုသိအာကိုးနေရတာငိုနိုင်ဘူးမနာနိုင်ဘူးမပေးနိုင်ဘူးဆိုတဲ့အနေမျိုးနဲ့ဒီနေ့ဒီနေ့ကြသိရမယ်ဆိုတာသိတဲ့မှာသိပြင်မယ်လို့တော်တော်နဲ့တော့မသေးသေးဘူးအောင်းမိတာပဲသူစားမြဲနေတဲ့အနေမျိုးပဲကိုကိုကိုမနာအာကိုးနေကြတယ် အခုပြည်တိုင်းပြည်တိုင်းခဏမစဲပြည့်နေတော့ပြည့်တဲ့နောက်မှာအသိမဖြစ်လာရင်သေးမှာပဲဘယ်ချိန်မှအကုရမရှိဘူးအဲဒီတော့ခဏမစဲပြည့်ပြည့်နေတာတွေမြင်ရတော့ဆင်းရဲတွေပဲဆင်းရဲဆိုတာအကန့်ခက်တာပြောတာမဟုတ်ဘူးဥစ္စာကတော့ဟာမအကုစရာမရှိတဲ့တရားတွေနေတဲ့ဇာတာရဇာမရှိတဲ့တရားတွေပဲတဲ့ဖြည့်ပြီးပြည့်သွားပါမှနှစ်သာရမရှိတဲ့တရားတွေ လူညင်စရာနှိမ့်သက်စရာပါကြမရှိတဲ့တရားတွေပဲအဲအာမကုလောက်တဲ့တရားတွေပဲဆိုတဲ့အနေအားဖြင့်မြင်တာကိုဆင်းရဲလို့ခေါ်တယ်အဲဒီဆင်းရဲတွေထင်လို့ရှိရင်ဒါတွေကိုချမ်းသာတယ်ထင်ပြီးတော့ဆွဲလာမဲ့ကိလေသာတွေဒါတွေမဖြစ်တော့ဘူးပဂတိပုဂ္ဂိုလ်တွေမှာတော့ချမ်းသာတွေထင်နေတာကိုမြင်ရကလည်းကောင်းကြားကလည်းကောင်းလို့အခုမကောင်းမှတော့ကြာကောင်းမှာပဲမျိုးစော်လင့်စရာတွေနဲ့လို့သာ အဲဒါဒီယုံနာတွေကိုအကောင်းနေပဲလို့ခုမကောင်းတဲ့နောက်ကောင်းမှာပဲလို့ကောင်းမှုရာတွေအများအားမျှော်နေဘယ်လိုလုပ်ရင်ကောင်းမှာပဲဆိုပြီးတော့လည်းအဲဒီသိကူးရတဲ့ဥစ္စာတွေလည်းလျှောက်ပြီးတော့လုပ်သိမတော်တဲ့ဥစ္စာတွေတွေ့တဲ့အခါကျအမှန်တရားကြီးလေးတဲ့အကုသိုလ်ကံလည်းဖြစ်ပါတယ်အဲဒါအဲဒါကစိတ်ဓာတ်တွေညင်နွမ်းနေတာဒုက္ခတွေဒုက္ခတရားတွေကိုဒုက္ခထင်ပြီးတော့နေလို့စိတ်ဓာတ်ညင်နွမ်းနေတယ် အဲဒီတော့ညင်တော့တာတွေကအခုဒုက္ခတင်လို့ရှိရင်ဒါတွေလည်းညင်အနတ္တတဲ့ပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားများပဲလို့ဖြစ်ပြီးပြောတာဖြစ်ပြီးပြောတာဒီထဲမှာအသက်ရှင်နေတဲ့အကောင်လည်းလုံးမရှိဘူးအာရုံမျိုးမျိုးတွေအကောင်းဆိုးတွေခံစားနေတဲ့ငါးကောင်းဆိုတာလည်းမရှိဘူးဇုံတခုစီမံခံွဲရတဲ့ကောင်လည်းမရှိဘူးအစိုးရတဲ့အသက်ရှင်နေတဲ့အကောင်လည်းလို့ဆိုတာဒီထဲမှာဘာမှမရှိဘူး သူ့ဟာသူဖြစ်သူ့ဟာသူပြည့်နေတဲ့သဘောတရားများကြီးတယ်ပဲလို့ရှင်ရွှေသဘောကြတာအနတ္တနတ္တ ानु ပဒနာညာခေါ်တယ်အဲဒီနတ္တ ानु ပဒနာဖြင့်အသက်ရှင်နေတဲ့ငါရောရှိတယ်လို့ထင်တဲ့အတ္တဆွဲအဆွဲရကိုလိုချင်တဲ့ဖြစ်နိုင်တယ်လို့အဆွဲရတယ်လို့ထင်တဲ့အတ္တဆွဲတွေအဲဒီအတ္တဆွဲတွေကိလေသာတွေပျောက်တယ်တဲ့ဒီကိလေသာတွေငြိမ်းပါလားငါစိတ်ဓာတ်တွေဆူဆင်းလာတာ ငါး၆ပါးကရှုတိုင်းရှုတိုင်းအိဋ္ဌပြီးလို့ဖြစ်စေဒုက္ခပြီးလို့ဖြစ်စေနာတပြီးလို့ဖြစ်စေကိလေသာတွေအစင်းကျဲနေတာပဲသူးနေတာပဲလို့ဒါပဲမဲ့လို့ဝိပဿနာကတော့တည်ငါပဲတဲ့သူခိုက်တာလေးသူပဲပယ်နိုင်တယ်ပေါ်လာတဲ့အာယုံရှုအဲဒီရှုမိတဲ့အာယုံမှာပဲကိလေသာကျင်းတယ်ဒီပြအာယုံတော့မကျင်းဘူးမကျင်းဘူးပဲနားနေတဲ့အခါမှာမြင်လိုက်ကြားလိုက်တယ်အဲဒီမှာကိလေသာမကျင်းဘူးအဲဒါတွေအာရုံပြုပြီးတော့မြဲတယ်လို့ ဆွဲလာပြီးတော့ကိလေသာဖြစ်နိုင်တယ်ချမ်းသာတယ်လို့ဆွဲလာပြီးကိလေသာဖြစ်နိုင်တယ်ပုဂ္ဂိုလ်သတ္တဝါပဲလို့ဆွဲလာပြီးကိလေသာတွေဖြစ်နိုင်တယ်သိဉ္ဇီကြီးတွေကြာမိဖြစ်နိုင်တယ်အဲမဖြစ်နိုင်တာကငြင်းတာကရှုမိတဲ့အာယုံလေးတွေအခုမြင်အခုရှုအဲ့ဒါလေးပုံမှာကိလေသာတစ်ခုငြိမ့်သွားအခုကြားရင်ကြားတာလေးရှုလိုက်အဲ့ဒီအားလေးပုံမှာကိလေသာငြိမ့်တော့အဲ့ဒီလိုပဲ ချက်ကယုံနာကလေးရှုလိုက်လို့ရှိရင်ရှုမိတဲ့အာယုံပေါ်မှာဖြစ်မဲ့ကိလေသာတွေငြိမ့်နေတဲ့ဒါအာရမဏုပြခေါ်တယ်အဲ့ဒါလေးပဲငြိမ့်တယ်အဲဒီလိုစဉ်တိုင်းငြိမ့်ပြီးနောက်ဆုံးဝိပဿနာဉာဏ်စဉ်တိုင်းနဲ့နောက်ဆုံးအရိယာမဉာဏ်ရောက်တော့သောတာပတိမေဖို့သောတာပတိမညာဖြင့်နိဗ္ဗာန်ကိုတွေ့မြင်သွားဖြစ်ဖြစ်တဲ့ယုံနာတွေရှင်ရင်းနဲ့ဖြစ်ဖြစ်တဲ့ယုံနာလုံးဝစိတ်သုံးနဲ့နိဗ္ဗာန်ကိုတွေ့သွားတယ်အဲဒီနိဗ္ဗာန်တွေ့သွားလို့ရှိရင် သက္ကာယဒိဋ္ဌိဝိသိကိစ္စသီလပရပရမသာဆိုတဲ့ဘာဥစဉ်၃ပါးกินတယ်သက္ကာယဒိဋ္ဌိဝိသိကိစ္စသီလပရပရမသာဘာဥစဉ်အနှောင်ဖွဲ့နှောင်ယူကြီးသုံးမှုပေါ့နှောင်ယူအလုံး၁၀ခုရှိတယ်သာတဝါရီဘဝသံဃာတွေကမထွက်နိုင်အောင်လို့ဒီနှောင်ရိုးတွေနဲ့ခြိထားတာလို့အခုနွားတွေနဲ့ကျွဲတွေနဲ့ကျိုးကျိုးကြည့်ထားတယ်လို့ပဲ တချို့နွားကကျိုးတူတူကြည်ရတယ်မလုံးနိုင်ဘူးချို့နွားကကျိုးရှိရှိကြတော့တော်တော်လေးတော့လုံးနိုင်တော်တော်သွားနိုင်ဒါပေမဲ့လို့သူကျိုးရှိသလောက်ပဲဟိုကျိုးကျိုးရဲ့ဟိုဘက်တော့မသွားနိုင်ဘူးအဲဒါလိုပဲသတ္တဝရိသနာမှာကျိုးဆယ်စင်းရှိတယ်ကျိုးဆယ်စင်းရှိဘုဒ္ဓဇင်ပုဂ္ဂိုလ်မှာကျိုးဆယ်စင်းရှိဘောဓဘာပုဂ္ဂိုလ်ကြတော့ကျိုးက၃စင်းလျော့သွားတယ်ခုနှစ်စင်းကျတော့ကျန်တော်တော်ကြံနေတာတော့ အဲ့ဒီမှာသက္ကာယဒိဋ္ဌိဒိဋ္ဌိတန်ရုပ်စဉ်ရုပ်တရားနာတရားတွေကိုငါပဲသူပဲပုဂ္ဂိုလ်တ attva ကအသက်ရှင်နေတဲ့အကောင်ပဲလို့တကယ်အသက်ရှင်နေတဲ့နေရာချင်းဆင်မြင်ဆွဲလန်းသက္ကာဒိဋ္ဌိခေါ်တယ်မိစ္ဆာဒိဋ္ဌိဆိုတာသူရင်းကမယ်ဒီဒိဋ္ဌိချင်းဒီပင်ဒိဋ္ဌိတွေလည်းဖြစ်တာပဲအင်းသက်ရှင်နေတဲ့အကောင်လေးကိုယ်တိုင်တကယ်ရှိတယ်လို့ထင်လို့ရှိရင်အဲ့ဒါ အတ္တဒိဋ္ဌိသက္ကာဒိဋ္ဌိခေါ်တဲ့ဒါဒိဋ္ဌိတန်လို့ရှင်တယ်အဲသူကြည့်ပြီးတော့နေတဲ့အတွက်သေပြီးရင်ဘာမှမရှိဘူးထင်လို့ရှိရင်ဥစ္စရာဒိဋ္ဌိဖြစ်တယ်သေပြီးလည်းရှိဒီကောင်လေးကရှင်ရဲ့ရှိနေတယ်ရှင်သဒ္ဒရာဒိဋ္ဌိဖြစ်တယ်သဒ္ဒရာဒိဋ္ဌိဥစ္စရာဒိဋ္ဌိကသေပြီးဘာမှမရှိတော့ဘူးကုသိုလ်အကုသိုလ်တွေကောင်းကျိုးဆိုးကျိုးတွေဘာမှမရှိတော့ဘူးယူလို့ရှိရင်လည်းအဲ့ဒီဥစ္စာကတော့အဲ ဒါတာဝုသုကမိစ္ဆာရိတိခေါ်တယ်ဒီဥစ္စာအကြီးကျယ်တဲ့အပြစ်ကြီးတဲ့ဥစ္စာပါပဲအဲကုသကံကြီးအကုသကံကြီးကောင်းကျိုးဆိုးကျိုးမရှိနောက်ဘဝမရှိဘူးယူလို့တွေဖြစ်လာလို့ရှင်ဒါတော့မနာကြီးအပြစ်ကြီးတဲ့ဒိဋ္ဌိပါပုဂ္ဂိုလ်သားတော်ရှိတယ်လို့သာမြင်ရတော့ဟာကဒါအပြစ်သိမ့်ကြည့်တယ်ဘူးဘုံမဲ့လို့တန်မြာထဲမှာသူကတန်မြာထဲကတော့မထွံ့မြောက်နိုင်ဘူးဒါရှိနေလို့ချင်းအဲဒါကြောင့် အဲဒီတက္ကရာကြီးကနှောင်ရိုးတစ်ခုပဲတက္ကရာကြီးရှိလို့ချင်းအထက်ယမပြည်သခါတကတက်ပြီးတော့ရှင်းနေတယ်နောက်တနေ့ကျလို့ရှိရင်ကာမဘုံပြန်ဆင်းရတယ်တဲ့အဲကာမကာမဘုံနဲ့သက်ဆိုင်တဲ့နှောင်ရိုးပဲဒီဘုံမှာကြာကြာနေနိုင်မှုပြန်လာဝိသိကိစ္စဘုရားတရားတန်ခါနဲ့စပ်ပြီးယုံမှမှု မိမိအကျင့်သိက္ခာနဲ့စပြီးတော့သီလသမာဓိပညာအကျင့်သိက္ခာနဲ့စပြီးယုံမှမှုသီလသမာဓိပညာအကျင့်သိက္ခာတွေကျင့်နေတာလာမှာမဟုတ်ကြလေလားအကျိုးရှိတာမဟုတ်ကြလေလားလို့အဲဒီလိုယုံမှနေရင်သာဝိသိကိစ္စပဲဟာပြီးတော့လောကမှာမာရမျိုးမျိုးတွေနဲ့အကျင့်မျိုးမျိုးတွေရှိကြတယ်အဲ သူ့ဘာသာနဲ့သူဟာဖြင့်ကိုယ်ကျင့်ဒီတိုင်းကျင့်လို့ကျင့်ရင်အများအားချမ်းသာတယ်အဲဆင်းရဲကလွတ်မြောက်သွားတယ်လို့ဒီလိုပဲဟောနေကြတာပဲဒီလိုဘုရားသခင်ကြီးရောက်ပြီးတော့အများအားချမ်းသာတယ်လို့ဒီလိုဟောနေကြတယ်အဲဒီလိုဟောနေတဲ့အယူဝါဒတွေအလေးအကျင့်တွေရှိတယ်ဘယ်လိုကျင့်ရမလဲဘယ်လိုလုပ်ရမလဲဘုရားကိုဘယ်လိုဝတ်ပြုရမလဲအဲဘယ်လိုဆုတောင်းရမလဲစသဖြင့်သူတို့ကျင့်ဝတ်တွေရှိတယ် အဲဒီကျင့်ဝတ်တွေတဲ့ယုံကြည်နေတာကသာသူဟာဗိဓပဒပံမသာတန်ဟောစဉ်ခေါ်တယ်အဲဒီနှောင်ယိုးကြီးသုံးခုသောတာပတိမညာရောက်ရင်ကျင်းသွားတယ်တဲ့ဒီကိလေသာတွေကျင်းသွားတယ်အဲ့ဒါကကုညာညာတင်တရားဟောတဲ့အခါမှာတဲ့ဟောနေတာပါပဲဒီကကုတရားနာတဲ့ပုဂ္ဂိုလ်တွေအယောဂီအပြည့်လည်းပဲသိမရှိပါဘူးနည်းနည်းပါမှသိမရှိပါဘူး ပညာဦးနဲ့သင်္ကန်း10ရောက်လောက်ပါမယ်နဲ့အောင်းနေပဲနေမှာလားယုံနာအစု၅ကောင်ဟုထင်မှုမရှိပါယုံနာအစု၅ကောင်ပဲလို့ထင်နေလို့ရှိရင်သက်္ကာရိတိအဲ့ဒါယုံနာအစုမြပဲဒီကိုယ်တဲ့၅ကောင်လေလို့ဆိုတာမရှိဘူးဘယ်လိုအသိဉာဏ်လေးရောက်ရင်လားမာဒီဒီဒီနောက်ညှိုးကင်းသွားတာပဲလားသောတာပတိမဉ္ဇဉ်ဖြင့်ပယ်တာပဲ ဝိပဿနာရှုစဉ်ခါတုန်းကလည်းဖြစ်ဖြစ်နေယုံနာမယ်တွေ့ရတယ်မရှုဘဲနေလည်းဒီလိုဖြစ်ဖြစ်နေယုံနာမယ်လို့ပြန်စဉ်းစားတယ်စဉ်းစားတယ်ဒီပြီလေးပြန်တည်တယ်ဒီပြီမပြောက်တော့မပြတ်တော့ဝိပဿနာဉာဏ်နဲ့ယုံနာအနိစ္စဒုက္ခအနတ္တသိနေပေမဲ့လို့အဲ့ဒီအရိယာမဉာဏ်မရောက်သေးလို့ရှိရင်တော့တော်တော်ကြာရင်ပုဂ္ဂိုလ်သတ္တဝါလေးဟာရှိတာလေလားဟွန်းဒီများရှိလေလားရှိတာထင်ပါရဲ့ဒီလိုဟာလေးလည်းပဲပြန်ပြီးဖြစ်နိုင်တယ် ဝိသိကိစ္စလည်းဖြစ်နိုင်တယ်တကယ်ရှိတယ်လို့မိစ္ဆာဒိဋ္ဌိလည်းဒီသက်္ကာဒိဋ္ဌိလည်းဖြစ်နိုင်တယ်အရိယာမညာရောက်သွားလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ကပုဂ္ဂိုလ်သတ္တဝါလေးရှိတယ်ဆိုတဲ့အယူဆွဲတော့မကြည့်တော့ဘူးစဉ်းစားတိုင်းစဉ်းစားတိုင်းကပုဂ္ဂိုလ်သတ္တဝါမရှိဘူးဖြစ်ပြနေတဲ့သဘောပဲအရင်ကဝိပဿနာရှိတော့ခဏမစဲဖြစ်ပြနေတာလေးသိတယ်လို့ပဲအဲ့ဒီလိုပဲဖြစ်ပြနေတဲ့သဘောရှိတာပဲလို့ဆိုတော့ပြန်ပြီးတော့ရှင်းရှင်းပြီးတော့သိတယ်အဲ့ဒါက လက်ကရည်ဒီနှောင်ကျိုးကင်းသွားတာတဲ့ဒီကိလေသာဖြူစင်သွားတာပေါ့လို့အမြဲတမ်းဖြူစင်တာခုနဝိပဿနာရှုလို့ဖြူစင်တယ်ဆိုတာတော့ရှုမိတဲ့အာယုန်နဲ့ဖြူစင်တာကိုကတော့မရှုမိတဲ့အာယုန်တွေရောအလုံးအာယုန်တွေနဲ့စပြီးတော့လက်ကရည်ဒီမပြစ်နိုင်ဘူးကိုယ်တွင်ကိုယ်ကဘယ်မှမအောင်ပြုပြီးဘယ်ချိန်မှမဖြစ်နိုင်ဘူးအိပ်ကျော်နေတော့အိမ်မက်မက်ပြီးတော့မဖြစ်နိုင်ဘူးသူကမဖြစ်ရဘူးပုဂ္ဂိုလ်သတ္တဝါတကယ်ရှိတယ်ဆိုရင်ဆွဲလာမဖြစ်အောင်အဲဒီလိုကင်းပြီးတော့သွားတယ် ဝိသိကိစ္စတဲ့ဘုရားစေဘုရားမဟုတ်လေသလားဘုရားစေဘုရားမဟုတ်လေသလားသံဃာစေသံဃာမဟုတ်လေသလားဒီလိုယုံမှာပေါ့အဲ့ဒါလည်းပဲအရိယာမင်းရောက်ရောက်သွားလို့ချင်းမဖြစ်တော့ဘူးဘာဖြစ်လို့မဖြစ်တုံးဆိုကိုကတရားမှန်နေတွေ့ထားတာတရားမှန်နေသိထားလို့မြတ်စွာဘုရားယုံနာတရားများပါရှိတယ်ပုဂ္ဂိုလ်သားတော်မရှိဘူးလို့ဟောတာအဲ့ဒါတွေကိုယ်တိုင်တွေ့တာ ခဏမစက်ဖြစ်ပြတဲ့တရားတွေပဲအနိစ္စမမြဲတဲ့တရားတွေဘုရားကဟောတာအဲ့ဒါတွေကိုယ်တိုင်တွေ့တာကြီးကြီးပြည့်ကြီးနဲ့ဆင်းရဲတယ်ကြီးတယ်ပဲဘိုးလိုတိုင်းဘာမှဖြစ်ဘူးသူသဘောနဲ့သူဖြစ်ပြနေတဲ့အနတ္တသဘောတရားတွေကြီးတယ်ပဲလို့မြတ်စွာဘုရားဟောတာအဲ့ဒီလိုဟောတာတွေကိုယ်တိုင်လည်းတွေ့တာတွေ့တော့ဒီဘုရားဒီလိုဟောတာလေဘုရားအမှန်နေဟောတာကဘုရားစိတ်ဘုရားမှန်ပဲဆိုတော့သင်ကြားတာဟောတော့ အဲ့ဒီဖြစ်ဖြစ်တရားနာနဲ့လုံးဝငြိမ်းတဲ့နိဗ္ဗာန်ဆိုတာရှိတယ်အဲ့ဒီနိဗ္ဗာန်ကိုလည်းပဲအဲတရားထုတ်လို့ရှိရင်ရောက်နိုင်တယ်သိနိုင်တယ်ဘုရားဘုရားဟောတာကိုယ်ကိုယ်လည်းအာထုတော်လည်းဒီဖြစ်ဖြစ်တရားနာနဲ့ငြိမ်းတဲ့နိဗ္ဗာန်ကလည်းရောက်အဲ့ဒီနိဗ္ဗာန်ရောက်နေတာကနိဗ္ဗာန်ရောက်တဲ့တရားငြင်းရောက်ရောက်သွားတဲ့တရားကမေတ္တရားဖို့တရားလို့မြတ်စွာဘုရားဟောတယ်အဲ့ဒီတရားတွေကလည်းကိုယ်တဏ္ဍာကျင့်ပထမဆုံးစပြီးတော့ယုံနာချုပ်ခြင်းရာရောက်သွားတယ်ဆိုတော့သောတာပတ္တိနဲ့ နောက်သက္ကတာကရောက်နေတဲ့ဆိုသောတာပတိကိုယ်တွေကိုအဲဒီတရားတွေကကိုယ်တွေတွေ့နေတယ်အဲဒီနိဗ္ဗာန်မဲ့ကိုမြင်သောအချင်းသက္ကာရိတိအစရှိသောကိလေသာတွေကင်းတယ်လို့မြတ်စွာဘုရားဟောတာဟောတာတဲ့တိုင်းမိမိတဏ္ဍာလည်းကိလေသာတွေကအရင်ကနဲ့မတူဘူးစိတ်ကတစ်မျိုးဖြစ်နေကိလေသာလည်းကင်းတာမျိုးကင်းတယ်ဒါတော့ ဒီတရားဟောတဲ့မြတ်စွာဘုရားအရင်ဘုရားရှင်ဘုရားမှာပဲလို့ယုံကြည်မှုကခိုင်မြဲသွားတာပါမပြတ်တော့အဲဒီမိမိကျင့်ပြီးတွေ့ထားတဲ့တရားတွေဟာလည်းတရားစစ်တရားမှပဲဒီလိုကျင့်ပြီးတော့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေလည်းသံဃာစစ်သံဃာမှပဲလို့ဆိုတာကိုကကိုကိုယ်တိုင်ကတွေ့နေတာကိုသံဃာထဲမှာကိုကိုယ်တိုင်ပါနေရုံမှားကြမရှိဘူး အကျင့်သိက္ခာနဲ့စပြီးတော့လည်းဒီသီလတွေသမာဓိတွေပညာတွေဝိပဿနာပညာတွေဒါတွေကျင့်လို့ရှိရင်ဒီလိုအကျိုးတွေရတယ်ဆိုတာဟုတ်လေသလားမဟုတ်လေသလားဘာမှသံဃာပြည့်စရာမရှိဘူးဟုတ်နေတာကိုယ်တိုင်တွေ့နေတာအဲတော့ဝိသိကိစ္စလည်းกินတယ်တဲ့ဘုရားတရားတန်ခါအာယုံမမရှိပါတဲ့ဘုရားတရားတန်ခါယုံမမရှိလို့ရှိရင်ကိုကျင့်နေတဲ့အကျင့်ပေါ်မှာလည်းယုံမမရှိဘူး အဲဆိုသားမအောင်လားခဏခဏကိုနေရမျိုးသားအဆုံးကြလို့ယုံနာစုငါကောင်ဟုထင်မှုမရှိပါ သီလပရပရာမနာဆိုတဲ့သီလကအလေးအလေးဝတ္တကအကျင့်အလေးအကျင့်မဲခင်7ပါးတရားမပါဘဲနဲ့သစ္စာ၄ပါးတရားကိုသိမှုမပါဘဲနဲ့အလေးအကျင့်တစ်စုံတစ်ခုနဲ့ဒါနဲ့ပဲကိစ္စပြီးတယ်လို့ယူရင်ဒါသီလပရပရာမနာခေါ်တယ်ဘာသီလပဲဖြစ်ဖြစ်ပေါ့လေသာသနာ့တွင်သီလလည်းပဲဒီသီလလောင်းတဲ့ ပြည့်စုံတယ်လို့ဆိုရင်သူကလည်းပဲအတူတူပဲသို့တော်လည်းသာသနာတော်ကပုဂ္ဂိုလ်ကအဲ့ဒီလိုတော့မယူဘူးအဲ့ဒီလိုယူလို့ရှိရင်ဒီလိုသွားမှာအဲဗာသီလပဲဖြစ်ဖြစ်သီလမျှနဲ့အလေးချင်းမျှနဲ့အကြမ်းဆုံးကတော့နွားခွေးစသည်တို့အလေးချင်းနဲ့ဆိုပြီးပြတာဒါတွေမဟုတ်ပါဘူးအလေးချင်းတစ်စုံတစ်ခုပြုမျှနဲ့ကိစ္စပြီးတယ်လို့အဲသစ္စာလေးပါးတရားကိုသိအောင်လည်းအားမထုတ်ရဘူး မဂ္ဂင်7ပါးတရားလည်းမမိသနာမပွားရဘူးဒီလိုသစ္စာလေးပါးပြီးတော့မဂ္ဂင်7ပါးတရားမပွားဘဲနဲ့အလေးအကျင့်မျှအလေးအကျင့်တစ်စုံတစ်ခုပြုမျှနဲ့အဲ့ဒီအကျင့်အဲ့ဒီအလေးအကျင့်မျှနဲ့ဆင်းရဲခါသိငြိမ့်တယ်လို့မဟုတ်မနာမသိအများအားဒီနေရာနဲ့ကောင်းငင်မုံတွေပဲရောက်ပြီးတနေရာရာမှာဟောလေတယ်အများအားချမ်းသာနေတယ်လို့ဒီလိုယူဆလို့ကျင်ဒါကသီလဝရဗရမသာခေါ်တယ် အဲ့ဒါလည်းအခုသောတာပတိပညာရောက်တဲ့ပုဂ္ဂိုလ်ကกินနေတယ်ဘာဖြစ်လို့กินလို့ဆိုတရားစစ်တရားမှနေလက်စစ်လမ်းမှနေကိုယ်တိုင်တွေ့တာလို့မသွားဘူးသေးတယ်လားခီးသွားရတယ်ဆိုတဲ့ပုဂ္ဂိုလ်ကမရောက်ဘူးသေးခင်တော့ငါသွားတယ်လားမှန်မှန်မှန်ပါလေလားလို့ဖြစ်ဖြစ်ဖြစ်မှာပေါ့သူကသူများသွားတယ်လားငါပဲမှန်တာလေလားလို့ဘယ်လိုလဲအောက်မေ့ကြအောင်မေ့မှာပဲ အဲကိုယ်တိုင်ကသွားလို့ရောက်ပြီဒီလမ်းနေလည်းတရားမှတ်မိနေပြီဖုံးနေပြီရင်းကြီးကိုရောက်ဘာယုံမကြကြည့်တော့မလဲကိုသွားတယ်လားမှန်တယ်ဆိုတာသိနေတာပေါ့သူများလားနေရင်မှန်ဘူးကိုလားမှန်တယ်ဆိုတာသိတာအဲ့ဒါလိုပဲဘာသာဘာဖြစ်တဲ့ဖြစ်တဲ့ယုံနာတွေရှိလို့အဖြစ်ဖြစ်အနိစ္စဒုက္ခအနတ္တတွေသိပြီးဝိပဿနာညာသင်နိုင်တယ်လို့ယုံနာသင်္ခါရချင်းနဲ့နိဗ္ဗာန်ကိုတွေ့ပြီးသွားတဲ့ပုဂ္ဂိုလ်ကဒါအကျင့်လားမှမယ် ကိုကျင့်မလားနဲ့လမ်းမှာပဲဆိုတာဒီဒီပုံဒီနည်းကမကျင့်လို့ကျင့်တော့ဘူးသိရကြီးပဲနေပါမရောက်နိုင်ဘူးဒီပုံဒီနည်းနဲ့တော့အချောက်ပါဖြစ်တဲ့ဖြစ်တဲ့ယုံနာနေရှုမှာအမရှုနည်းကတော့မျိုးမျိုးရှိတာပေါ့လေမြတ်စွာဘုရားသောသနာတော်မှာကမ္မထာနေမျိုးမျိုးရှိတာပဲကမ္မထာငါဖြစ်ဖြစ်ပါပဲအဲ့ဒါနောက်ဆုံးကြတော့ကိုဒီတော့အချောက်ပါဖြစ်တဲ့ယုံနာရှုရတာကြီးတယ်ပဲဒီမပါ ဒီမြောက်ခဲနဲ့တော့မဖြစ်ဘူးအဲဓဝါ၆ပါးဖြစ်တဲ့ယုံနာရှုဓဝါ၆ပါးဖြစ်တဲ့ယုံနာနေဖြစ်တိုင်းဖြစ်တိုင်းနေပြီးအနိစ္စရူပနာတ္တတွေပြီးပြီးတော့ယုံနာသင်္ခါရခြင်းနဲ့နိဗ္ဗာန်တရားတွေ့ပြီးမှမြဲကတည်ငြိမ့်တယ်လို့ဆိုတာကိုယ်တိုင်တွေ့ပြီးသားတော့ခုနသီလပရပရမာသတွေမဖြစ်တော့ဘူးတဲ့ဒီပုဂ္ဂိုလ်မှာသစ္စာမမြင် သစ္စာမမြင်မဲ့ခင်မပါလေးကျင့်တာကြီးချမ်းသာမြဲမယုံကြည်ကုံကြီးဗီလာတာလို့ဟကြည့်ကြည့်တယ်လို့ထားဗီလာဗလာပါမလာသဘောလည်းပေါ်သစ္စာမမြင်မဲ့ခင်မပါလေးကျင့်တာကြီးလေ့ကျင့်တယ်ဆိုတာကောင်းတဲ့အလေ့ကျင့်တယ်လည်းရှိတယ် ịzoliba bụ ijena eje mhọgwụ mege jebeadiyarie dana dizoje na eje mhọgwụ bisa e megemba lejin adre onwe mnwaya weyewena bisa lea b ဘုရားရှိခိုးရင်ပြီးတာပဲဘာမှမပေါ့လေလေ့ကျင့်တယ်အကျိုးကင်းကံကြီးထိုးတာနဲ့မကောင်းမှုအကုသိုလ်တွေသိကျဲသေးလိမ့်ကြတယ်အဲ့ဒီတည်းမှာလည်းသစ္စာလေးပါးဘာမှမပေါ့မဲ့ကြီးပါကြလည်းဘာမှမပေါ့ဒီလိုဟာတွေပေါ့အဲ့ဒီလိုလေ့ကျင့်ဘယ်လိုအလေးကျင့်ကျင့်ယုံနဲ့ဘယ်လိုအစားကိုစားယုံနဲ့ဘယ်လိုအနေနေယုံနဲ့ကိစ္စပြီးတယ်လို့ယူဆတဲ့ဥစ္စာတွေ အဲသစ္စာကိုသစ္စာလေးပါးပဲမြင်သိရတာမဟုတ်သမာဓိအစရှိသောမဂ္ဂင်7ပါးတရားလည်းပွားများရတာမဟုတ်ဘဲနဲ့သံဃာဝဆင်းကလွံ့မြောက်သွားတယ်ဆင်းရဲကလည်းငြိမ့်သွားတယ်လို့ဒီလိုယူဆတဲ့အယူဆမျိုးသူလည်းဒိဋ္ဌိတစ်မျိုးပါပဲသီလပရပရမသလို့ခေါ်တယ်အဲ့ဒါကအရိယာမဲလမ်းမှမတွေ့သေးရင်သံဃာကျင်းပြီးနေတဲ့ပုဂ္ဂိုလ်တွေဒီသီလပရပရမသက ကြောက်ကြမှန်ကောင်းတယ်လူတိုင်းလူတိုင်းလူမျိုးတိုင်းလူမျိုးတိုင်းသူဟာသူဘာသာတရားတွေရှိနေတာပဲဒီဥစ္စာတွေကလမ်းမှမကြတာတွေကပြလပ္ပရပရဘာသာကြီးတွေအကုန်လုံးဖြစ်တယ်သူနည်းနဲ့သူသူဘာသာတရားနဲ့သူကတော့ဖြင့်တဏှာဝစင်းကလွမြောက်တယ်လို့အများအားချမ်းသာတယ်လို့အဲ့ဒီအနေအားဖြင့်သူယူဆဟောပြောပြီးတော့နေကြတာပဲတကယ်စင်စစ်က သံဃာဝဇင်းကလွံ့မြောက်တဲ့ဤတွေကမဟုတ်သစ္စာလေးပါးလည်းမပါဘူးသစ္စာလေးပါးလည်းသိရတာမဟုတ်မဂ္ဂင်7ပါးတရားလည်းသူပွားတာမဟုတ်ဘဲနဲ့အဲဒီတိုင်းပဲသင်ကလူလူကင်းနဲ့ငြိမ့်တယ်လို့ယူဆထားတဲ့အကျင့်တွေဟာဒါတွေအကျင့်လမ်းမမှန်နေပဲနီလမ်းမမှန်တဲ့အကျင့်တွေအဲ့ဒါတွေတရားပရမပရမသတွေကြီးတယ်ပဲမနာကြောက်ကြကောင်းတယ်အရိယာမညာမရသေးလို့ရှိရင်ဖြစ်ရဖြစ်ရဘဝမှာဒီလိုယူဝါဒတွေလည်းပဲ လက်ခံသဘောကျပြီးတော့ကျင့်ပါပဲဒီလိုဟာတွေလည်းပဲဒုက္ခတွေအများကြီးရောက်မှရှိရတဲ့ရောက်ခဲ့လာအခုလောလောဆယ်လည်းပဲဒီတရားနီလာမှမသိတဲ့ပုဂ္ဂိုလ်တွေကသူ့ဘာသာနဲ့သူ့အလေးထားနဲ့သူကျင့်တာတွေအများကြီးရှိနေတာပဲအဲသစ္စာမမြင်မဲ့ခင်မပါလေးကျင့်တာဖြင့်ချမ်းသာမြဲမယ်အများအားချမ်းသာသွားလိမ့်မယ်လို့ယုံကြည်လို့ရှိရင်ယူဆလို့ရှိရင်အဲ့ဒီယုံကြည်ယူဆတယ် သီလဗရပရမာသဗံယုစဉ်ခေါ်တယ်ဒိဋ္ဌိတစ်မျိုးပဲအခုသောတာပတိမဉဏ်ရောက်တဲ့ပုဂ္ဂိုလ်ကဒီလိုယူဆမရှိပါဘူးတဲ့ကင်းတော်ပါဘာဖြစ်လို့လဲဆိုတော့လမ်းမှန်ပြီးနေမယ်ပဲဘယ်ဒီဟာဖြစ်တော့မလဲဒီတိုင်းကျင့်မှာပဲသစ္စာလေးပါးတရားဖြစ်တဲ့ဖြစ်တဲ့ဖြစ်တဲ့နေရှုရှုလို့ရှိရင်ဖြစ်တဲ့ဖြစ်တဲ့နေကဒုက္ခသစ္စာတရားတွေကိုဒုက္ခသစ္စာတရားတွေပိုင်းခြားပြီးတော့ ဒုက္ခသစ္စာတရားတွေပိုင်းခြားပြီးတိုင်းပြီးတိုင်းဒီဒုက္ခတွေဒုက္ခတွေထင်တိုင်းထင်တိုင်းဒီဒုက္ခတွေအလိုရှိတဲ့သမှုရသစ္စာတွေကင်းနေတာပေါ့မကောင်းမှုဆိုတာမသိလို့ရှိရင်တော့အဲ့ဒီဥစ္စာကိုအလိုရှိတယ်မကောင်းတဲ့အားတစ်ခုဝင်မဲ့တကူကကောင်းတယ်ထင်နေလိုချင်နေတာပဲမကောင်းမှုဆိုတာအမှန်တိုင်းသိသွားလို့ရှိရင်ပဲလိုချင်မလဲလိုချင်ဘူးကဟုတ်ဈေးဝယ်တဲ့ပုဂ္ဂိုလ်တွေတောင်မှပစ္စည်းရဲ့ အကောင်းမကောင်းကိုမသိလို့ရှိရင်မြုံမျှနဲ့လှပတင်းတယ်ပြီးတော့ဒီကဒီဒီပစ္စည်းကိုလိုချင်တဲ့ပုံကိုယ်တွေအကျိုးဝဲလာအင်ကြမှာဖြန့်ပြူကြည့်တော့အဆွေတွေဖြစ်နေလို့လည်းမကောင်းလို့မလိုချင်စိတ်တွေပေါ်လိုရတယ်ရှိတာပေါ့အပြည့်မမြင်လို့ရှိရင်ဖြင့်လိုချင်တာပဲအမှန်မသိရင်လိုချင်တာပဲအယုတ်တရားနာတရားတွေဖြစ်ပြနေတဲ့ဒုက္ခသစ္စာတရားတွေအမှန်တိုင်းမသိလို့ရှိရင်ဒါတွေကလိုချင်တာမြင်ရတာလည်းကောင်းကြားရတာလည်းကောင်းနားသာဒုတိယသာလည်းကောင်း အဲယခုမြင်ရကြတယ်လို့တော့လည်းမြင်ကြနာသတို့တိခံစားနေရတာတွေကောင်းနေတာပဲလို့အများအားဒီလိုပဲမြင်လိုက်ကြားလိုက်တွေ့လိုက်သိလိုက်ခံစားလိုက်ဒီလိုပဲနေနေတဲ့စိတ်တွေကဖြစ်အဲဒါသမှုရသစ္စာတွေဖြစ်နေတာအခုကြည်တိုင်းကြည်တိုင်းယုံနာနေအရှုတော့ဖြစ်လိုက်ပြက်လိုက်တယ်ဘာမှမကောင်းတာတွေတွေ့ရတော့အဲ့ဒီတွေ့တဲ့ပုဂ္ဂိုလ်မှာမကောင်းတဲ့ဥစ္စာတွေကြီးတယ်ပဲဆိုလူချင်းတဲ့စိတ်ကသူ့လိုလိုပြောင်းလာပေါ့လူချင်းစရာမမဟုတ်ပဲပေါ့သမှုရသစ္စာကိုပိုင်းခြားပြီးပယ်တာတဲ့သမှုရသစ္စာလည်းပယ်တယ် အဲဖြစ်ပြနေတဲ့ဆင်းရဲတွေပဲလို့ဒီတိုင်းဒီတိုင်းဟာသာမေဃသစ္စာတွေပွားနေတာပဲအမှန်တိုင်းသိတာကသမာဓိတည်းပဲဒီချိန်မှာမှန်တိုင်းသိအောင်လို့စိတ်ကလေးဥညွတ်ပြီးသွားတာကသမာသင်္ကပ္ပပဲသမာဓိတည်းသမာသင်္ကပ္ပမှတိုင်းမှတိုင်းဟာဖြစ်ပြသွားလို့ဆင်းရဲပဲမကောင်းတဲ့တရားတွေပဲလို့အဲသိပြီးသွားတိုင်းသိတာကသမာဓိတည်းသိအောင်လို့စိတ်ဥညွတ်သွားတာကသမာသင်္ကပ္ပ အဲဒီအမှန်အမှန်တိုင်းအာယုံမှာစိတ်ကလေးတည်ရသွားတာကသမာသမာဓိပဲဒီချိန်မှာသိတဲ့နေရာမရှိဘူးဒီအာယုံလေးပဲဖြစ်ပြသွားတဲ့အာယုံသင်အာယုံမကောင်းတဲ့အာယုံလေးဒီမှာပဲသူတည်ရပြီးတော့သွားတယ်သမာသမာဓိပဲအဲဒီသမာဓိတည်ရအောင်လို့တတိဆိုတဲ့အမှတ်အမှတ်တတိအမှတ်ရရတယ်မြင်တာမှရကြားတာမှရဒုတိယမှရဝိသသနာမှရသင်္နာထတာမှရ အသိကုသဇာတိသာအမှားရခြေတိုင်းခြေတိုင်းလေးအမှားရတဲ့သမာဓိဖြစ်နာတတိဖြစ်ဒီတတိဖြစ်အောင်လို့အားထုတ်ရတာအများအားကြောင့်ညက်ဆိုင်ပေးနေရတယ်ကြောင့်ညက်ဆိုင်ရတာသမာဝါယမပဲသမာဝါယမသမာတတိသမာသမာဓိဒီသုံးခုလည်းပါသမာဓိဋ္ဌိသမာသင်္ကပ္ပဒီနှစ်ခုလည်းပါတယ်၅ခုသီလကတော့သောသောပိုင်းကလည်းစင်ကြဲတယ်ဒီချိန်မှာလည်းပဲဘာမှကျူးလွန်တာမဟုတ်လို့သီလကပြည့်စုံတယ်သမာဝါစာသမာကမ္မတာသမာဇီဝ အားလုံးမဂ္ဂင်7ပါးတရားကမှတ်တိုင်းမှတိုင်းသာပြည့်စုံနေတာတခါမှလည်းမဂ္ဂင်7ပါးတခါမှလည်းမဂ္ဂင်7ပါးပွားအဲဒါဓွားကြောက်ပါပေါ်တိုင်းပေါ်တိုင်းကိုရှုမှပြီးတော့ပြီးနေတဲ့လုပ်ငန်းစဉ်ဟာသစ္စာ၄ပါးတရားဒါပိုင်းခြားပြီးတော့ပြီးနေတာပဲတဲ့ဖြစ်ပြနေတဲ့မှတ်တိုင်းမှလည်းဖြစ်ပြပြီးတော့နေလို့ဆင်းရဲတွေပဲလို့သိတာကဒုက္ခသစ္စာ အဲဒုက္ခထင်နေတော့သမုဒိယကိုပယ်နေတာသမုဒိယသစ္စာကိုသိသိတယ်လို့ဆိုရတယ်သမုဒိယကျင်းနေတာနောက်ပြီးတော့မတိုင်းမတိုင်းအတမာဒိဋ္ဌိနဲ့တကွခုနပြောတဲ့မဂ္ဂင်7ပါးတရားတွေထိုက်တရားလို့သာဖြစ်မဂ္ဂသစ္စာအဲဒီလိုသိတဲ့ချင်းကိလေသာတွေငြိမ့်နေတယ်ဒီအောင်နဲ့စပြီးတော့နှိမ့်သက်ဖွယ်ထင်ပြီးတော့ဗာရမယ်ကိလေသာတွေမဖြစ်ဘူးမြဲတယ်လို့ထင်ပြီးတော့သာမယ်ကိလေသာတွေမဖြစ်ဘူးပုဂ္ဂိုလ်သတ္တဝါထင်ပြီးတော့ဗာရမယ်ကိလေသာတွေမဖြစ်ဘူး အဲ့ဒီကိလေသာတွေမဖြစ်ဘဲနဲ့ငြိမ့်နေတာဟာကိလေသာတွေငြိမ့်ပြီးတော့သွားတော့ကိလေသာဆက်ဖြစ်မဲ့ကာနေကောင်းစားချမ်းသာအောင်လို့အာထုတ်မှုတွေလို့အာမထုတ်ဖြစ်တော့ဘူးပေါ့အာထုတ်အာမထုတ်ဖြစ်တော့ကာမဖြစ်ဘူးကာကနေပြီးကျိုးပေးမဲ့ဘဝယုံနာခန္ဓာတွေဖြစ်ရဘူးငြိမ့်နေအဲ့ဒါတခြင်းငါနိဗ္ဗာန်ခေါ်တယ်မှတ်တိုင်းမှတ်တိုင်းနိရောဓသစ္စာကိုမျက်မှောက်ပြုတယ်အဲ့ဒါရှူတိုင်းရှူတိုင်းဟာသစ္စာလေးပါးတရားကိုပိုင်းခြားပြီးတော့သိနေတာအဲ့ဒါဟာလမ်းမှာပဲဒီလမ်းမှာပြင်တော့ဆုံး ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုသွားတဲ့အခါယုံနာသင်္ခါရငြိမ်းတဲ့သဘောကနိဗ္ဗာန်ကနိရောဓသစ္စာငြိမ်းရာကိုရောက်သိသွားတာကမဂ္ဂင်7ပါးတရားမဂ္ဂသစ္စာအဲနိဗ္ဗာန်ကိုသိတဲ့ဖြင့်နိဗ္ဗာန်နဲ့ဆန့်ကျင်ဘက်ဖြစ်တဲ့မငြိမ်းတဲ့တရားတွေဖြစ်ပြတဲ့ယုံနာတရားတွေလည်းမငြိမ်းမှုမကောင်းတဲ့တရားတွေပဲဆိုတာမှန်တိုင်းသဘောကျပြီးတော့ပြီးသွားတယ်မငြိမ်းတဲ့တရားတွေကိုတောင်းတမယ်တဏှာလည်းပဲမဖြစ်ဘူးကျင်းသွားတယ်ကကျင်းတာလည်းကျင်းတာပေါ့လေ

ဒီပီလေးကနောက်ဘဝမှာဘယ်သူမှမဟောပြင်မယ်လေသူ့ဟာသူသူ့စိတ်ကလေးသူရှုပြီးတော့ဒီဝိပဿနာဉာဏ်နဲ့ဆက်ပြီးတော့ပြပွားနိုင်တယ်ဝိပဿနာဉာဏ်ရင့်ပြီးတော့အထက်မဲ့ခွန်ဉာဏ်နဲ့လည်းရောက်ပြီးတော့သွားနိုင်တယ်သူကမမေ့တော့ဘူးဘယ်နှကောင်းတဲ့ဥစ္စာအဲဒါအဲဒီတော့ကိုလမ်းမှန်လေးကပြီးပြီးတော့ထားတော့သီလအကျင့်မြတ်နဲ့သံဃာကအဲဆင်းရဲတွေကငြိမ့်သွားတယ်လွတ်သွားတယ်အများအားချမ်းသာသွားတယ်လို့ ယုံကြည်ယူဆမှုတွေသူ့မှာမရှိဘူးဒါကျင်းနေတာဗျာသစ္စာမမြင်မဲခင်မပါလေးကျင့်ငါအဖြင့်ချမ်းသာမြဲမည်မယုံကြည်တဲ့ချမ်းသာမြဲပြီးတော့ယုံကြည်နေတဲ့ပုဂ္ဂိုလ်တွေကဗိရပဒဘာဝကရှိသေးတယ်အဲသစ္စာလေးပါးကိုသိအောင်အားထုတ်ရတာလည်းမဟုတ်ပဲမဲခင်ရေပါးတရားမိမိသာနာဖြစ်အောင်အားထုတ်ရတာလည်းမဟုတ်ပါပဲနဲ့သုံးတစ်ခုသောလေးကျင့်မြနဲ့ ။သံဃာဝဆင်းရဲကလွံ့မြောက်သွားတယ်။အမြဲတမ်းချမ်းသာသွားတယ်လို့ယုံကြည်မှုရှိနေအဲ့ဒါဗိဒပရမသပရမသံယုတ်စင်ပဲဒိဋ္ဌိတစ်မျိုးပဲ။အခုပုဂ္ဂိုလ်ကတော့သစ္စာမမြင်မဲ့ခင်မပါလိခြင်းကားဖြင့်ချမ်းသာမြဲမြီမယုံကြည်ကုန်းကြီးဗိလပတာတဲ့အဲ့ဒီလိုယုံကြည်မှုရှိပါဘူးတဲ့ဒီလိုယုံကြည်တဲ့ဗိဒပရပရမသသူ့မှာမရှိဘူးကျင်းရမယ် ဒါကအရိယာမညာရောက်ရင်ကင်းရမှာပဲမကင်းသေးရင်လည်းပဲဒါမရောက်သေးလို့လို့ဆိုရမှာလို့လားကဲဒါလေးကတော့ဆိုလို့ရကြမှာလည်းနည်းနည်းတော့ရှင်းနေသူယောဂီဟောင်းနေဆိုရတာလေးလည်းများပါလိမ့်မယ်ခင်ဗျာဟွန်းစကြည့်အောင်ပါယောဂီဟောင်းနေရတာများတာသစ္စာမမြင်မကင်မပလေးခြင်းကဖြင့်ချမ်းသာမြဲမီမယုံကြည်ကုန်ပြီသီလဗတာဆိုကြတာပါ မရပါဘူး ပါလေ့ကျင့်ကားဖြင့်ချမ်းသာမြဲမည်မယုံကြည်ကုန်ကြည်သီလဝတ္တအဲ့ဒီသက္ကာရိတိဝိသိကိစ္စဗိလပရပရမတာဆိုတဲ့ဘာရောစဉ်၃ပါးကျိုး၃ခုကျင်းတယ်တဲ့နောက်ကျိုး၃ခုကျင်းသွားတာပေါ့။ဟောမလို့ခုနှစ်ကျိုးကရှိသေးတယ်ခုနှစ်ကျိုးရှိသေးတယ်သံဃာတွေကတော့မလို့သေးဘူး။ဆိုတော့ဒီကျိုး၃ခုလောက်ကျင်းသွားတယ်ဆိုရင်ဒေါ်လာပါပြီ။အပယ်လေးပါတော့မကြဘူးသူကအပယ်လေးအောင်ဆွဲချတဲ့ကျိုးတွေ ငရဲကြစေနိုင်တယ်တိရစ္ဆာန်ဖြစ်စေနိုင်တယ်ပြိတ္တာဖြစ်စေနိုင်တယ်သူရကဲဖြစ်စေနိုင်တယ်ဒီကျိုးဒီကျိုးတွေကသက်္ကာတွေဖြစ်ကျိုးဝိသိကိစ္စကျိုးသီလဗရာဗရာမာတာကျိုးဒီကျိုးတွေကအပယ်လေးပါးကိုဆွဲချတယ်ပယ်လေးပါးတန်ကိုဆွဲချနိုင်တယ်ကျိုးတွေဆိုးတယ်လို့อืม အခုအဲ့ဒီကျိုးတွေမရှိတော့ပဲလေးပါမကြဘူးပြီးတော့လူပြည်လောကတွေဖြစ်ပြန်လည်းပဲဒီကျိုးတွေရှိနေတဲ့ပုဂ္ဂိုလ်တွေကရုံညံ့တဲ့ကျိုးဘဝတွေဖြစ်တယ်အခြေအနေသိုးတဲ့ဘဝမျိုးတွေဖြစ်တယ်အဲ့ဒီဒီကျိုးသုံးခုကင်းနေတဲ့ပုဂ္ဂိုလ်ကရုံညံ့တဲ့ဘဝမဖြစ်ဘူးအခြေအနေသိုးတဲ့အနေမျိုးဖြစ်ဘူးနတ်ပြည်လောကဖြစ်နေပြန်လဲအောက်တန်းစားနာမျိုးတွေတကူအိဒီပါမရှိတဲ့အဲသင်ရတဲ့နာမျိုးတွေမဖြစ်ဘူးသူကတက်တန်းကြတဲ့ညံ့တဲ့နာမျိုးပဲဖြစ်တယ် အဲ့ဒါပုံမွဲသက်သာသွားပါပြီဒီကျိုးသုံးမှုရောသွားလို့ရှိရင်အရေးကြီးတာအဲ့ဒီကျိုးသုံးမှုပြတ်ဖို့ရအရေးကြီးတယ်ဒီကျိုးသုံးမှုပြတ်ပြီးရင်နောက်ကျိုးတွေကတော့ပြတ်တော့မှာသူ့အတူပြတ်သွားတော့မှာအဲနောက်ကျိုးတွေကတော့ပြတ်တော့မှာပဲကာမရာဂတို့ဗျာပါဒဒါတွေကသူနောက်နောက်တစ်ပြေးပြေးနဲ့ပြတ်တော့ ကာမရာဂတရားပါရကသူကအနာဂါမိမဲ့တယ်မှာပြတ်အခုအဲဒီသောတာပတိမေညာရောက်ပြီးတဲ့ပုဂ္ဂိုလ်ကလည်းဆက်ပြီးတော့တခါဘာကြောက်ပါပေါ်တိုင်းပေါ်တိုင်းယုံနာနေရှိရတယ်ခန္ဓာငါးပါးတရားတွေဖြစ်တယ်ပြည်လိုက်ပြီးတော့ရှိတော့ဝိပဿနာကြာရင်းတဲ့အခါကာလသရာမိမဲ့ကိုရောက်ဘာကျိုးတွေထပြတော့ကျိုးမှလည်းထမှပြဘူးကျိုးနည်းနည်းညော့တော့တာရှိတယ်။ကမရာပြဘာရတွေနည်းနည်းညော့သွားတယ်။ <clears throat> ကာမအာယုန်တွေကိုတတ်မဲ့တဲ့ယာဂကိလေသာအားနေသွားတယ်သိအာမကြည့်တော့ဘူးအရင်ကတော့အာမကြည့်တော့ဘူးလို့ပြောရတာပါယာဂရဒေါသတွေလည်းပဲနေသွားတယ်အရင်ကတော့အာမကြည့်တော့ဘူးလို့ဆိုတာလုံးလုံးတော့ကျင်းတာတော့မဟုတ်ဘူးနောက်တစ်ခါဆက်ပြီးအားလုံးလို့နာဂိုင်းမဲ့ကိုရောက်ပြီဆိုတဲ့ခါကျတော့ကာမရာဂတွေမရှိတော့ဘူးကာမအာယုန်တွေပါရမှုမဖြစ်တော့အတော်ပေါ့သွားပါပြီသူအတော်ချောင်းသွားပြီယာဝါရစိတ်ဆုံးမှုစိတ်ပြည့်မှုတွေမရှိတော့ဘူးနန်းကိုချောင်းသွားပါပြီသူကอืม ကျိုးကနာဂိုင်းမဲ့ကိုရောက်တဲ့ခါကလာအမနာကိုချောင်းသွားအညီကြီးတွေလည်းတော်ဆင်းသွားပြီနည်းနည်းကြာတော့သူကဖြူလူဖြူကလည်းပြည့်လာပြီကြတော့နောက်ရာထမဲရောက်တဲ့ခါကာလကြတော့အစဉ်တိုင်းတခါနာဂံကဆက်အားထုတ်တော့ရာထမဲပိုရောက်အဲဒီကြတော့မှဘာယောဇဉ်ကိလေသာတွေကုန်ကင်းသွားတယ်ဘဝသာကဘာယောဇဉ်မာနဘာယောဇဉ်

မိမိစိတ်ဓာတ်ဆွဆွဖြူစေတဲ့အခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကမိမိတို့စိတ်ဓာတ်ကိုဖြူစင်အောင်လို့အားထုတ်နေတာပဲစအားထုတ်ကားသာပုဂ္ဂိုလ်တွေကစကားသာအခုကလေးလျှော်ကားသာလို့နဲ့တူးတယ်အဲတော်တော်လေးအားထုတ်နေတဲ့ပုဂ္ဂိုလ်တွေကတော်တာဖြူစင်နေတဲ့ပုဂ္ဂိုလ်နဲ့တူးတယ်သောတာပတိမဖို့လောက်ရောက်ပြီးတော့နေပြီဆိုရင်ဒါလေးဘုံတဘုံတော့စင်ကြဲနေပြီပေါ့ကွာဒါလည်းတိုးတက်ပြီးတရားမဖို့ရောက်လို့ရှိရင်ပြန်တစ်ဝက်လောက်စင်ကြဲနေပြီပေါ့အနာမဖို့ရောက်လို့ရှိရင်တော့လေးဘုံသုံးဘုံလောက်စင်ကြဲနေနည်းနည်းပဲကျန်တော့ နည်းနည်းလောက်ရှိတော့တယ်ကောင်းကောင်းဖြူတော့မယ်အနေမျိုးရောက်အရာတမဲရောက်တဲ့ခါကျတော့ကောင်းကောင်းကြီးဖြူသွားပြီတဲ့အဲ့ဒီအရာတမဲဖို့ရောက်တဲ့ခါကောင်းကောင်းကြီးဖြူတော့အဲ့ဒီအောင်အထွာမယ်ဒါကြောင့်သဗ္ဗမပဒအာကရဏလုံးစုံသောမကောင်းမှုကိုမပြုပါခြင်းငါတပါဆိုတာကဒါသီလသိက္ခာကိုပြရသည်ပိဋကနဲ့ပြောမယ်ဆိုဝိနိပိဋကနဲ့ဆိုင်တယ်

သုဒ္ဓမေရကကိုလျှော့ပြီးတော့ထားတာအမှန်တော့သုဒ္ဓမေရကမှာသီလသမာဓိပညာအကုန်လုံးပါတယ်မှာ။ဒါမှသုဒ္ဓမေရကသီလသမာဓိပညာတွေအကုန်ပြနေတယ်ဆိုရင်ဟူပိကတွေအကုန်ပြနေတော့မှာ။အဲဟူပိကတွေလည်းပဲသူသူညာနဲ့သူအဲသူအသောတတိတွေပေါ်အောင်လို့ဒါရာဆရာတွေကသီလကိုဝိနည်းပိရကကပြတယ်လို့သူဆိုထားတာ။ဒါကယဟန်သီလတွေကြတာပဲလူသီလကြတော့မပါဘူးဝိနည်းမှာမပါဘူး သုတ်တန်ကပဲပြအဲ့ဒါပညာကအဘိဓမ္မာကပြတယ်လို့သူဆိုရတယ်ဒါလည်းအဘိဓမ္မာကပြတာကလည်းပဲလူပညာကဘာဝနာပညာဟုတ်ဖို့မပေါ်ပါဘူးအဘိဓမ္မာအဘိဓမ္မာကပြတာတွေကသူဒေသနာပညာတွေပဲဟိုမှာပြုတ်တွေခွဲတာပဲအဘိဓမ္မာဒေသနာမှာတရားအထုတ်ပုံတွေမပါဘူးပုံမှာအဘိဓမ္မာမှာ ကုသလာဓမ္မအကုသလာဓမ္မဗျာဓဓမ္မဒီကစပြီးတော့ဟောတာတယ်သူကသယုတ်တွေခွဲထားတာပဲကုသိုလ်တရားတစ်မျိုးရှိတယ်တဲ့အကုသိုလ်တရားတစ်မျိုးရှိတယ်တဲ့ဗျာဓတရားတစ်မျိုးရှိတယ်တဲ့ဒီကစပြီးတော့ဟောအဲဒီအဲဒီကုသိုလ်တရားတွေဟာဘယ်တရားတွေတော့ဆိုပြီးကုသိုလ်တရားတွေဝေဖန်ပြီးတော့ကြားတယ်သိက္ခာ90အကျေတရား20တော့ဟာနဲ့အဲ့ဒါနဲ့ဝေဖန်ပြီးတော့ကြားတယ် အဲ့ဒီကုသိုလ်တရားတွေစိတ်တွေဖြစ်တဲ့အခါမှာဖြစ်တဲ့စေတသိက်တွေကုသိုလ်စေတသိက်တွေလည်းအကုန်ပြအကုသိုလ်စိတ်တွေပြကရိယာစိတ်တွေပြအဲ့ဒါမှာကုသိုလ်စိတ်တွေကတဘုံပေါ်တယ်အကုသိုလ်စိတ်တွေကတဘုံကရိယာစံဝိပကရိယာစိတ်တွေအကြာရစိတ်တွေကတဘုံအဲ့ဒီလိုသုံးပုံပုံပြီးတော့အသီးသီးကိုပါကြတယ်ဒီထဲမှာကုသိုလ်နဲ့တွဲပြီးကုသိုလ်စိတ်နဲ့တွဲပြီးတော့

ဝိပဿနာပညာမျိုးသုတမယပညာစိတ္တမယပညာမျိုးတွေပဲဘာဝနာအားထုတ်တဲ့ပညာတော့ဒီထဲမှာမပါဘူးဒါကြောင့်မြတ်စွာဘုရားလက်ထက်တုန်းကဘုရားပွင့်တော်မူပြီးတဲ့နောက်ညာနာတွေဖြစ်ကြတယ်ညာနာတွေခုနဝါအတွင်းကညာနာတွေဖြစ်ကြတယ် ်များပါတယ်ခုနကအတွင်းကပဲဒီအထက်တန်းစားရမ်းတာတွေခုနကအတွင်းကအကုန်လုံးတော့ဖြစ်တာပဲအင်းဒီတံပြီတာပတ္တသာလပိညာဒီရတဲ့ရအေဤဘိက္ခုတို့ကတော့တကယ်အထက်တန်းကြတဲ့ဉာဏ်တာတွေကအဲ့ဒီခုနကအတွင်းကခုနှစ်နှစ်အတွင်းကဖြစ်တာပဲနောက်ပိုင်းမှာနည်းနည်းပဲရှိအဲ့ဒီခုနှစ်နှစ်အတွင်းက

သီလရောသမာဓိရောပညာရောအကုန်လုံးပါပါတယ်ဒါပေမဲ့လို့ပိဋကကလည်းသုံးပုံရှိတော့သီလသမာဓိပညာနဲ့ကြိုက်အောင်လို့ထကရာဆရာများကဟောသီလကဝီနည်းနဲ့ဝီနည်းပိဋကနဲ့ဆိုင်တယ်ဘိဓမာကပညာပိဋကနဲ့ဆိုင်တယ်ပညာကဘိဓမာပိဋကနဲ့ဆိုင်တယ်သမာဓိကတော့ကိုသုတ္တမေကနဲ့ဆိုင်တယ်ဆိုပြီးသမာဓိကို သုဒ္ဓမိရိကကိုသမာဓိတခုတည်းပဲသူကထုတ်ပြတာအမှန်ကတော့သုဒ္ဓမိရိကမှာသီလလည်းပါတယ်လူတွေသီလကသုဒ္ဓမှာရှိတာပဲညာသီလလည်းပါပါတယ်သူကဥမာညာသီလလည်းပဲဣဒဘိက္ခုဘိက္ခုမန္တိပါဒဘာယသတွေချင်းဘိက္ခုနဲ့ဟောတာကညာသီလတွေလည်းပါပါတယ်ဥမာအဲသမာဓိတွေလည်းအဲ့ဒီမှာရှိတယ်ပညာလည်းပဲဒီမှာ ဝိပဿနာပညာတွေကျุပုံတွေကိုသတိပဋ္ဌာန်ကကျุပုံတွေသိရင်လည်းဘုရောတုတ်တင်မှာနေသန္တိပဇာနာတိဒုက္ခန္တိပဇာနာတိစသည်ဖြင့်ပညာတွေဟောတာတွေအများကြီးပဲရှိတယ်အဲတော့သုဒ္ဓဗိဒကမှာဒီအကုန်လုံးပါပါတယ်အဲဒီသဘာဝဘာသာအကရဏကုသလသာဥပသံမရာသစိတပရိယောဒါဝနာဧတံဗုဒ္ဓနာသာသနာဆိုတဲ့ဒီကထာလေးကဗိဒကသုံးပုံ အကုန်လုံးကိုမိရတာဒါပဲအကုန်လုံးကအလေးပဲတွေဒီထဲမှာအချင်းချင်းဝါချင်းပါဝင်သွားပါတယ်ဒါကြောင့်ဒီဩဝါဒပါဠိမောက်ကိုမြတ်စွာဘုရားများပွင့်တော်မူပါသကဒီဩဝါဒပါဠိမောက်နဲ့ပဲဟောတာပဲဝိနိတိကဘုရားအကျယ်လေးမပြညာဘူးတချို့တချို့မြတ်စွာဘုရားတွေဖြင့်ဒီဩဝါဒပါဠိမောက်နဲ့ပြီးပါတာပဲအသက်ကြီးတဲ့အသက်တန်းကြီးတဲ့ခါကာလတုန်းကလူတွေကလည်းပဲ အဲလူတွေကလည်းပဲလောဘဒေါသမောဟကနေတော့မတော်တာတွေတည်းမပြုကြဘူးဒါကြောင့်မို့သစ္စာဘုရားများဝိနည်းရဲ့အကျယ်ပြညာမထားဘူးဒီဩဝါဒနဲ့အဆုံးမပေးလိုက်ရင်ပြီးတာပဲဟောဒီကမနာတနာတွေလည်းဒီလိုပဲကမနာတနာတွေတောင်မှပထမပိုင်းစကားစကားဆိုလို့ရှိရင်သူကပြောလို့ဆိုလို့မနာလွယ်တယ်ဒီတိုင်းကပုဂ္ဂိုလ်ရတော့လွယ်တယ် နောက်ပိုင်းကြာသွားပြီဆိုရင်နောက်ပိုင်းပုဂ္ဂိုလ်တွေကတဲပြီးတော့ရမကြဘူး။ဒါရတိုင်းရတိုင်းဒီလိုပဲကြာတော့ယူသွားတော့သူကျဲနေရမကြဘူး။အဲဘုရားသာသနာတော်မှာလည်းဒီလိုပဲစာပိုင်းကဆိုလို့ရှိရင်ဩဝါဒလေးပြီးုံနဲ့ပြီးတယ်နောက်ပိုင်းကျတော့မပြီးတာနဲ့သိက္ခာပုဒ်တွေနဲ့ပြညာတာဥပဒေတွေထားရတယ်။အဲဒါအတ္တရှိတဲ့မြတ်စွာဘုရားတွေမှာဆိုရင်တော့အတ္တရှိတဲ့ခါကာလမှာလူတွေကလောဘဒေါသမောဟနဲ့နေတော့သုသုမလို့လွယ်တယ်။ သေကောင်းနှလုံးပေါင်းတွေကများတော့ဩဝါဒပါတိမောင်းနေပဲပြီးပါတယ်ဒီဩဝါဒပါတိမောင်းလည်းမှန်ကောင်းတာပဲဒီတိုင်းကျင့်နေဂုံးနေပြီဘာမှသူကမတော်တာတွေပြုစရာမရှိတော့မကောင်းမှုမကောင်းမှုများရှောင်ရှားပဲလေဆိုမကောင်းမှုထင်တာတွေအကုန်လုံးရှောင်ရမှာပဲသိရတာနဲ့ဇွတ်အတင်းလောရမယ်ဥစ္စာတွေမဟုတ်မသိလို့ရှိရင်လည်းသူများကပြောလို့ရှိရင်လားရှောင်ရမှာပဲမကောင်းမှုများရှောင်ရှားပဲလေပြီးတာလားကောင်းမှုတရားဖြစ်ပွားဆုံးစေဆိုတမာရီ အရင်ခံပြီးတော့ကုသိုလ်တရားတွေကိုအဲဒါနာသမထဝိပဿနာတွေကုသိုလ်တရားတွေအကုန်လုံးပြည့်စုံအထုပ်ပါဆိုကုသနေနေကြတာအထုပ်နေရမှာအာရင်အာရင်သာအထုပ်နေရမှာ၎င်းအချိန်တွေကျုံနေရမှာမဟုတ်ဘူးမိမိစိတ်ဓာတ်ဆွဆွဖြူသေးဆိုမိမိစိတ်ဓာတ်ကိုလည်းပဲအရာဓမဲ့ဖို့တိုင်အောင်လောဘဒေါသမောဟကိလေသာတွေခါလည်းလုံးဝကင်းစင်သွားအောင်လို့အထုပ်အောင်ဒါတော့သူကအကုန်လုံးပြည့်စုံနေပါတယ်ဒီမှာ အဲတစ်ခေါက်ဆိုပြီးတော့ရှင်းသွားရမယ်မကောင်းမှုများရှောင်ရှားပဲလေမကောင်းမှုများရှောင်ရှားပဲလေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွဆွဖြူစေမိမိစိတ်ဓာတ်ဆွဆွဖြူစေဤသုံးပါးဖရာဆုံးမပဲဤသုံးပါးဖရာ ဥပါဝါရောနုပါကတောဗတိမောခေသသံဝရောမတ္တညုတာသာပတ္တသမိန်ပန္တင်္စပင်နာသနံအဓိစိတ်တေသာအာယောကောဣတံဗုဒ္ဓနာသာသနံအနုပါဝါရောသူတော်ဘာကိုမစွဆွဲရခြင်းငါတပါအနုပါကတော်သူတော်ဘာကိုမညှင်းစေရခြင်းငါတပါ ပါဠိမောခေသပါဠိမောသီလ၌လည်းပါဠိမောခေသသူ့ကိုစောက်ရှောက်လင်မိမိကိုဘေးဒုက္ခတို့မှလွန်မြောက်စေသောကိုခြင်းသီလ၌လည်းသာဝရောဆောင်စည်းခြင်းကတကားမာတာသမိအစာဟာရ၌ဝါစာရလင်ခြင်းကရှိသော ပစ္စည်းလေးပါး၌မတ္တညုတာသအတိုင်းရှိကိုသိခြင်းငါတပါပန္တံလူသူတို့၏နေရတာလမှဝေကွာသောသေနာသေနာတနည်းစသေနာတနည်းစအကြောင်းအရာနေရာ၌နေခြင်းငါတပါ အတိစိတ်တေသလွန်မြတ်သောသမထဝိပဿနာဘာဝနာကုသိုလ်တရား၌လည်းအာယောကောမပြားတို့ခြင်းအားတပါဧတံဤ၆ပါးသည်ဗုဒ္ဓနာမြတ်စွာဘုရားတို့ဤသာရဏံသုံးမာတော်ပါပေ၏အ၆ပါးဒီကထာကပိုက်လဲ၆ပိုက်ရှိတယ်၅ပိုက်က ဩဝါဒဩဝါဒတွေပါပဲငါးဘိုက်ကနောက်ဆုံးကတော့ဏိကုံးဒါပဲဣတံဗုဒ္ဓနာသာသနာကဒါကတော့ဏိကုံးပဲဒီငါးဘိုက်ကဩဝါဒတွေအဲဒီငါးဘိုက်ထဲမှာပထမတစ်ဘိုက်ကနှစ်ခုပါအားမို့လို့6ခုပဲဖြစ်တယ်ဘိုက်ကတော့ငါးဘိုက်နုပါဝါရောနုပကတော့သူကနှစ်ခုရှိရင်နုပါဝါရောသူတော်ဘာကိုမဆွဆွဲရခြင်းလားတဲ့တခုနုပါကတော့သူတော်ဘာကိုမညှင်းစေရခြင်းလားတဲ့နှစ်ခုဖြစ်တယ် အဲဘုရားဘာကိုမစွပ်စွဲပါနဲ့ဘုရားဘာကိုမညှင်းဆဲပါနဲ့အကောင်းမှုအကုသိုလ်ဆိုတာဘုရားအကျိုးမဲ့ဖြစ်အောင်လုပ်လို့ဖြစ်တာပဲများတယ်ဘုရားကိုမလုပ်ဘဲနဲ့ဆိုရင်အကောင်းမှုအကုသိုလ်တွေမှဖြစ်ဘူးကိုယ်နဲ့နှုတ်နဲ့သူတစ်ပါးကိုညှင်းဆဲတယ်သူတစ်ပါးကိုဆွဆွဲတယ်သူတစ်ပါးကျုံးမဲ့ပြောင်ပြုလုပ်တယ်မကောင်းပါဘူးဖြစ်တာပဲအဲဒီအဲ့တော့ပြုလုပ်ရမှာ အပြုလုပ်ခံရတဲ့ပုဂ္ဂိုလ်ကသီလသမာဓိပညာတွေနဲ့ပြည့်စုံနေတယ်ဆိုရင်အဲ့ဒါပါဆိုတာဘုရားဗာနဲ့တူတော့ဆိုတော့အဲမိခဲအမနာပူးနေတဲ့မိခဲသွားကြရင်တော့မိလောင်လာတော့ဟောမိကပူးနေတာအတော်တာပူးနေတဲ့မိခဲသွားကြရင်အတော်တာလောင်လာပဲသိပ်ပူတဲ့ဟာသွားကြရင်သိပ်လောင်လာပဲအမနာထက်တဲ့ဓာသွားတို့လံသွားတို့သူ့လို့ဆိုပြီး အဲ့ဒါတွေသွားပြီးတော့ထိလို့ရှိရင်နည်းနည်းထက်လို့ရှိရင်နည်းနည်းသူကသူ့သွားတာကျသွားတာပဲဉာဏ်သာကြီးထက်တဲ့ဥစ္စာသွားထိလို့ရှိရင်ဉာဏ်သာကြီးသူ့ကျသွားဒုက္ခရောက်တာပဲအဲ့ဒါလိုပဲသီလသမာဓိပညာတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေသွားပြီးဆိုသွမ်းပြီးလို့ရှိရင်အဲ့ဒါအပြည့်သိကြည့်တာပဲဒီဥစ္စာကတော့အဲဒီတော့သမာဓိပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေသွားပြီးညှင်းဆဲလို့ရှိရင်တော့အဲကိုယ်နဲ့ပြည့်စုံနှုံးနဲ့ပြည့်စုံအဲဒါညှင်းဆဲလို့ရှိရင်စိတ်ထဲကနေညှင်းဆဲဖို့စိတ်ကူးနေလို့ရှိရင်ပြင်မနေလို့ရှိရင် အကုသိုလ်တွေအများကြီးဖြစ်တာပေါ့တရားတွေမကောင်းကျိုးတွေသိသေးတာတော့ဒါကြောင့်သူ့ကိုဆွဆွဲညှင်းဆဲကင်းစေတဲ့သူ့ကိုမဆွဆွဲပါနဲ့သူတော်ဘာကိုမညှင်းဆဲပါနဲ့နာရီဟာသူတော်ကောင်းတွေအလုံးမဟုတ်ဘူးတဲ့သူတော်ဘာတွေကိုလိုက်ပြီးတော့ဆွဆွဲတဲ့ဥစ္စာသူတော်ဘာတွေကိုညှင်းဆဲတဲ့ဥစ္စာဟာသူတော်ကောင်းအလုံးမဟုတ်ဘူး ဒါတွေကိုမလုပ်ပါနဲ့ဘုရားတတိသားဆိုရင်အဲဘုရားတတိသားပြီးပြီးဒီမကောင်းသောအကျင့်တွေကိုမကျင့်ပါနဲ့လို့ညာတော်များဩဝါဒပေးပါလေလူတွေလည်းပဲထို့သူဘုရားဘာသာဝင်ပုဂ္ဂိုလ်တွေသတ္တနေနေကျင့်ရမှာပေါ့ညာနေတော့မကျင့်နိုင်လည်းပဲမကျင့်နိုင်နေတော့ကျင့်ရမှာဥစ္စာတွေမနိုင်လို့သာမကျင့်ရမှာနိုင်ကျင့်ရမှာဥစ္စာတွေ ဆိုင်တာလေးဆိုသားမအောင်လားသူ့ကိုဆွဆွဲနှင်းဆဲကင်းစေသူ့ကိုဆွဆွဲနှင်းဆဲကင်းစေသူ့ကိုဆွဆွဲနှင်းဆဲကင်းစေသူ့ကိုဆွဆွဲနှင်းဆဲကင်းစေလူတစ်ပါးကိုဆွဆွဲခြင်းဥပဝါဒအနုပဝါဒအရိယာပုဂ္ဂိုလ်များသာဆွဆွဲမိလို့ရှိရင်တော့ ရိယဝါဒကခေါ်တယ်အဲ့ဒါသတ်မိလို့ရှိရင်ကိုယ်ပြစ်ကိုမသိပဲနဲ့နောင်နာမရပဲနဲ့ကြောတောင်းမှညင်းနေမပြူပဲနဲ့နေလို့ရှိရင်အဲ့ဒီအရိယအရိယပုဂ္ဂိုလ်ဆွဆွဲတဲ့ဥစ္စာကအပယ်လေးပါးကိုကြားနိုင်တယ်အရိဘွာရက သေရင်ချားမယ်မှာပယ်လေးပါးကိုကြားတယ်ဒီပြင်ကပြုထားတဲ့ကုသိုလ်ကောင်းမှုတွေဘယ်လောက်ရှိရှိဘာမှမတတ်နိုင်ဘူးလို့သာဒါနာကုသိုလ်တွေဒါနာကုသိုလ်တွေနဲ့လူရန်ပိကထားတာတွေဟာထောင်ပေါင်းများစွာတောင်းပေါင်းများစွာသိန်းပေါင်းများစွာအဲကုန်ခံပြီးတော့လူထားတဲ့ကုသိုလ်ကောင်းမှုတွေရှိနေစေကမူအရိယာသွားပြီးဆိုသွဲမိလို့ရှိရင်အဲ့ဒါပဲလေးပါးကြားတယ် လူပြန်မဖြစ်နိုင်နတ်ဆိုတာဝေးရောဥစ္စာမနာရေးကြည့်တဲ့ဥစ္စာပဲဘုရားကိုဖြစ်စေညာနာပုဂ္ဂိုလ်ကိုဖြစ်စေညာအရိယာကိုဖြစ်စေလူအရိယာဖြစ်စေလူလည်းပါတယ်အကုန်လုံးပဲအရိယာပုဂ္ဂိုလ်တွေအဲဒါတွေဆိုဆွဲလို့ရှိရင်ဖြင့်အရိယာပုဂ္ဂိုလ်တွေကိုဗီလာသိက္ခာပစ္စည်းအောင်ဗီလာသိက္ခာပစ္စည်းတဲ့အနေနဲ့ဗီလာသိက္ခာချွေးတဲ့အနေနဲ့သွားပြီးဒီကလာဆိုဆွဲလို့ရှိရင် ဂုံပြအောင်သွားဆိုဆိုလို့ရှိရင်ဒီဥစ္စာအရိယဘွာရကခေါ်တယ်အရိယာနာဥပဘွာရကအရိယာပုဂ္ဂိုလ်ကြီးဆွဆွဲတာတဲ့ဒီဥစ္စာဒီဘဝအဲဒီလိုကတော်တောင်းပန်ခြင်းတွေမပြုဘဲနဲ့တရားအားထုတ်လို့ရှိရင်လည်းတရားမတည့်ဘူးဒီပုဂ္ဂိုလ်ကသူအရေးကြီးတယ်တရားနီလာမှာမယ် ဒီကောနှလုံးကောင်းတယ်ပဲတကယ်လုံးလာဆွဲနေလဲအာထုတ်တယ်အဲ့ဒါတရားကမတည့်ဘူးဘယ်လိုအာထုတ်လို့မတည့်တော့ဘူးအရိယာပုဂ္ဂိုလ်သွားသူစမ်းမိလို့ချင်းဘုရုဇဉ်ပုဂ္ဂိုလ်ဆိုလို့ရှိရင်ပယ်လေးပါးလည်းကြတာတယ်ဘုရုဇဉ်ပုဂ္ဂိုလ်အရိယာကိုသွားသူစမ်းမိလို့ချင်းပယ်လေးပါးလည်းကြတာအရိယာပုဂ္ဂိုလ်တောင်မှတရားမတည့်ဘူးဆိုတဲ့အနေနဲ့ပြထားပါတယ်ဟိုမှာ အဲသက္ကရာမှာပြရတယ်ဒီဟိုဖြစ်တော့ကနေလို့ပေါ့မထေကြီးတစ်ပါးနဲ့မထေရဟန်းငယ်တစ်ပါးအဲမနေ့ပိုင်းစောစောဆုံးမှာပေါ်ကြတော့မနေ့ပိုင်းစောစောမှာပေါ့ဆရာဘူးသံပြုတ်ထူတန်းတာဆရာဘူးသံပြုတ်ထူတန်းတာ ခြေတုံးကရာဟုသံတို့သူတန်နဲ့အလေးထားရှိအဲ့ဒါမနေ့ပိုင်းဆိုလို့ရှိရင်ရာဟုသံတို့ဆုံးခံပြီးတော့သူတောက်ကြတာပဲခြေတုံးကတော့မဘိနဲ့ဒီလိုဆုံးခံပြီးတော့ရတဲ့ဥစ္စာတွေတိုင်းမဘိနဲ့ဒီလိုစားကြတောက်ကြတာပေါ့အရေရလာလဲသဘိနဲ့တည်းတော့သွန်းနေပါတယ်ရှိတာမဟုတ်ပဲသူကပတ္တပိဏိကံသမာရိယာမိ ဒုတိယဘာသနာပြိခိပါမိသူရင်ကလည်းရှိတယ်ကြိုးကသူရင်မရှိလည်းဒီလိုလိုပါပဲသိမထူပါဘူးကွာအဲနှစ်ခုရောက်တော့ခွက်ဆိုတာဘယ်လိုရှိတာမဟုတ်ဘူးတော့တပိတ်ပဲရှိတာအဲတော့ယာကုတောက်လို့ကျင်လည်းဒီတပိတ်နဲ့ဒီတိုင်းပဲစောင့်ပြီးတောက်ရမှာပဲခုကလာဆိုရင်တော့မြင်မတော်ဘူးပေါ့လေကွာမြင်မတော်ဘူးလို့ဆိုရမှာခြေတုံးကတော့လည်းဒီလိုသုံးဆောင်နေတော့လည်းမြင်တော်နေမှာပါယိုးနေမှာပါအဲဒီမနေ့ပိုင်းဆိုလို့ရှိရင်ယာကုဆုံးခံပြီးတော့ဒီယာကုဆုံး ုံပေးဘုံဝေးပြီးတော့နေဆုံးအချိန်ကြတော့ခါနေဆုံးဆုံးခံပြီးတော့မနေ့သောသောတော့လည်းဟိုနေဆုံးနေကြီးတွေကမချက်ကြတယ်ဘုံနဲ့တူပါတယ်ဆိုတာအဲဒီမှာနေဆုံးကြတော့မှအဲဒီမှာဆုံးခံပြီးတော့စားတော့ပြီးတော့ကြောင်းပြန်တဲ့ပုဂ္ဂိုလ်လည်းပြန်လို့လည်းတရားအထုတဲ့ပုဂ္ဂိုလ်လည်းထုတ်တော်ကြောင်းနေပါတယ်တရားအထုတဲ့ပုဂ္ဂိုလ်ထုတ်သစ္စာဥပဒေနေတဲ့ပုဂ္ဂိုလ်လည်းအဲဒီမှာအထုပြီးတော့နေရုံမဲ့လို့သူနေကြတာအဲဒါမထေကြီးတစ်ပါးနဲ့ရားငယ်တစ်ပါးရွာတဲ့သုံးခံသွားတော့ မထေကြီးကလေနာယောဂထားနဲ့ဗိုက်ထဲကလေအောင်ပြီးတော့ယဟနာမထေကြီးဆိုတာတော်ကြီးကအရွယ်လည်းခကြီးကြီးနဲ့တူပါတယ်လို့လေကြီးကအဲလေတွေကအောင့်နေတော့အဲဒီမှာအိန္ဒိသောကဝင်လိုက်တော့အဲဒီကဆံပြုတ်ရာဘူးပေါ်နေလောင်းလိုက်လောင်းလိုက်တော့မထေကြီးက ိုက်ထဲကလည်းအောင်းနေလေးနာနေတော့နေရာဒီရာကိုကူနူးနူးချီတုံတောက်မှနေရာကြမှာပဲအေးအောင်နေတော့နေရာမကြဘူးကူနူးနူးတောက်လိုက်မှနေရာကြမယ်ဒါလိုသိကူးရပြီးတော့အဲဒီအိမ်ဝင်းတဲ့တွေနဲ့ပြူပါတဲ့သူကစစ်တုံးတစ်ခုတော့မပေါ်မှာသူကထိုင်ပြီးတော့တပိတ်စောင့်ပြီးတော့ຢာကူခုံးမိတာကိုရဟနာမတည်ဘူးရဟိုရဟငယ်က ညာငယ်ကမြင်တော့ဩဒီကိုတော်ကြီးနဲ့ဒါလည်းအသာတော့မမောရအဲလောကြီးတဲ့ကိုတော်ကြီးပဲဒီသံပြုတ်ကလေးရာကူကလေးတကယ်လည်းမဲ့မဲ့မောမောသွန်သားစရာတွေပဲကြမှာခုံးမေးတာမဟုတ်ဘူးအခုအမြင်မတော်တဲ့နေရာမှာတိတုံးမော်ထိုင်ပြီးတော့ကိုတော်ကြီးကဖုံးမေးတာတော်တော်ကျက်ပြီးမဲတာပဲ ဒီကိုရောကြီးတော်တော်နေရာမကြတဲ့ကိုရောကြီးပဲဆိုရင်သူကအဲဒီတော့အစကလည်းပဲဒီပြမပြောဆိုတဲ့မိတော်မောင်းမဲတဲ့စကားတွေဒီကိုရောကြီးဘာမှနေရာမကြတဲ့ကိုရောကြီးနေရာမြင်တယ်ပြောဆိုသွားတာကိုသွားတော့အဲဒီမထေကြီးကတော့သူကဒုံလိုချင်းမရှိပါဘူးသူမှဘာမှပြည့်စုံတာမဟုတ်ပဲသူကဆင်ញင်ပြီးတော့ညာနာလည်းပြည့်နေတော့သူတော့ဆင်ញင်ကြမလို့ပါဘူး ယောဂဝေဒနာပြောက်ကိုသေးတော့တဲ့အနေနဲ့သူကသုံးဆောင်တာပဲမမောလို့ဘာရလို့တောက်ကျင်အာကြီးလုံးလို့ငန်းငန်းတဲ့တောက်တာမျိုးမဟုတ်ဘူးဟိုကိုတော်လေးထင်တာအဲ့ဒီလိုထင်သွားတာကိုငန်းငန်းတဲ့တောက်တယ်လို့ထင်တာအဲ့ဒါနဲ့ကြောင်းရောက်တဲ့ခါကာလကျတော့မထေကြီးကအဲ့ဒီရဟငယ်လေးနေတဲ့နေရာသွားပါပြီးတော့ငါရှင်သင်အခု သာသနာတော်မှာတရားထုတ်ရများအာကိုအားထားရတာနေရှိပါရဲ့လားကိုဒီကိုကိုအာကိုရတရားလေးနဲ့သင်ကြရဲ့လားဘယ်နဲ့တော့မေးတယ်မိသားစုကတော့တော်တော်များများဖြစ်ဖြစ်ပါလိမ့်မယ်ဒီမှာစာရဲတော့ကြေကြီးကြောက်ရည်လို့ပြောတယ်ဒီဒီမိတော့လည်းတူပါတယ်တူတူလေးမိတာတော့ဟုတ်ပြီဦးနဲ့တူတယ်တို့မယ်စာရဲဆိုတော့အကြေကြီးအရင်းကြီးတွေကြောက်ရည်စာကြီးကြီးနေမှာဆိုလူရင်းလေးတွေထက်တာအဲဒီတော့မေးတော့ ရှိပါတယ်ဗျာတဲ့တပည့်တော်လည်းပဲအာဟုအားထားရတရားအထုတ်တယ်လည်းအာဟုအားထားရှိပါတယ်တဲ့တပည့်တော်လည်းပဲอืมသောတာပတိမေဖို့ရရနေတဲ့ပုဂ္ဂိုလ်ပါပဲလို့ပြောတော့ငါချင်းသင်သောတာပတိမေဖို့ရလို့ရှိရင်ဒီဘဝတော့သင်အာမထုတ်နေတော့ရှိတရားမလက်တော့ဘူးဘာဖြစ်လို့လဲဆိုရင်သင်ဟာယ ahanan ပုဂ္ဂိုလ်သင်ဆွဆွဲထားပြီဆိုတော့မှအရင်မှကိုယ်တော်လေးကတတိယအမှတောင်းပါတယ်ငါ အစာဟာရကိုငန်းငန်းတက်မယ်မို့လို့သုံးဆောင်တာမဟုတ်ဘူးငါမှလေယောဂတွေထားနေလို့ဒါလေယောဂကြီးအောင်လို့ကသုံးဆောင်တာပဲသင်ကပြမတယ်အဲ့ဒီဗျာနာပြမတာပြီးတတိကြီးကလည်းသူ့ကိုတရားမတည်ဖိုင်နေလို့ဆိုပြောတာကသူ့ပြမလို့သိခိုးလို့သွားပြောတာမဟုတ်ဘူးခြေပတာတော့မဟုတ်ပါဘူးအဲ့ဒီတော့မှရားငယ်လေးကတောင်းပါနဲ့ဆရာတဲ့မှာမှအဲ့ဒီတော့သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်တော်တရားမတည်ဘူးလို့ဆိုတာကို ဘုရုဇင်ဆိုရင်တော့ကြတာဘုရုဇင်ဆိုရင်တရားမတည့်ကြုံမကဘူးသေဒီချမ်းမဲ့မှာပဲလေးပါကြရတယ်ပဲလေးပါကြရတယ်အဲဒီတော့သူတော်ဘာဆိုဆွဲတယ်ဆိုတာအပြစ်ကြီးတယ်မဟုတ်ဘဲနဲ့သွားဆိုတယ်ကိုကကိုယ်အထင်မြင်နေတော့ဟုတ်ဟုတ်ဟုတ်နေမှာမဟုတ်လေကိုကဟုတ်နေပြီမဲ့လို့အဲကိုယ်အထင်မြင်နေတော့သူအပြစ်ရှိနေတယ်ဆိုပေမဲ့လို့ကိုကအပြစ်မရှိလို့ရှိရင်အပြစ်မရှိတဲ့ပုဂ္ဂိုလ်သွားဆိုဆွဲရင်သူကအပြစ်ကြီးတယ်ဒါကြောင့် သူ့ကိုဆွဆွဲညှင်းဆဲကင်းစေတဲ့အပြစ်မရှိမှသိရင်လည်းဒီမင်းကအဲ့ဒီပုဂ္ဂိုလ်ဒုက္ခရောက်အောင်ဆိုပြီးဆွဆွဲရင်တော့ဒါဆိုတာပေါ့လေအဲ့ဒါတော့နာပြကြီးပေါ့ဒီဥစ္စာကတော့ဒီမင်းကကိုမဟုတ်ဘဲနဲ့နေရာဆွဆွဲတာနာပြကြီးရတာတော့လောကမှာတတ္တဝါတွေဆိုတာကလည်းကိုယ့်ပြစ်ဆိုတာသိနေတာမဟုတ်ဘူးသူများပြစ်ပဲမြင်တယ်ဆိုတာအဲသူများပြစ်ဆိုလို့ရှိရင်အမှန်မြင်ရတယ်ကိုယ့်ပြစ်ဆိုလို့ရှိရင်တော့ ကင်မရာကြီးနေတာတောင်မှအဲဒီကိစ္စမရှိပါဘူးဒါတွေကတော့ကိစ္စမရှိပါဘူးမပြောပါတော့ပါဘူးဆိုကိုပြည့်ကြတာဒါတွေခြေပြတယ်သူများပြည့်ကြတော့သေးသေးကိုယ်ကိုယ်လေးပဲမယ်လို့ပုံကြီးချက်ပြီးတော့အပြစ်တင်တယ်သူများကြတော့ကျင်တော့ဒုဒ္ဒတဝိဇ္ဇမင်းကြီးကအဒုဒ္ဒတသုဒ္ဒတဝိဇ္ဇမင်းကြီးကအရဏောပါဏဒုဒ္ဒတ အင်ကြီးသားတပါးသောပုဂ္ဂိုလ်တွေဝိဇ္ဇာကြီးကိုသူ့တဲ့သာမြင်လွယ်တယ်တဲ့သူတော်ကချွေရင်းသာများကြလို့ရှင်တယ်မြင်လွယ်သေးသေးလေးမှကြီးကြီးတင်တယ်အတနောပါဏဒုဒ္ဒကမိမိကိုယ်ရဲ့အပြစ်ကြတော့မြင်နိုင်ခဲ့တယ်တဲ့ကြီးကြီးပဲမလဲဟာတဲ့တည်ခြင်းကြည့်ပါဘူးဒါလေးကိစ္စမရှိပါဘူးဆိုပြီးတော့ခြေချရကိုယ်ဟာလေးကြတော့အရေးကြီးတာကတော့သာမယဝဆင်းရလုံးမြောက်ခြင်းတဲ့ပုဂ္ဂိုလ်အပြစ်ကင်းခြင်းတဲ့ပုဂ္ဂိုလ် ကြီးပွားတိုးတက်ခြင်းတဲ့ပုံကိုယ်တွေမှလို့ရှိရင်ကိုယ့်အပြစ်တကောရှုဖို့အရေးကြီးတယ်။သူများအပြစ်ကတလောက်ယဉ်ကြည့်ဘူးကိုယ့်အပြစ်တကယ်ရှိနေရင်အဲ့ဒါကမှဒုက္ခရောက်မှာ။လောကတွေလည်းပဲကိုယ့်အပြစ်ရှိရင်အဲ့ဒါလောကတွေဒုက္ခရောက်မှာပဲလို့ဆိုကိုယ့်အပြစ်မရှိဘူးအရေးကြီးတယ်။ဟွန်းသူများအပြစ်ရှိတာမရှိတာသူများအပြစ်ကသူများသူသူဟာသူပဲကိုယ်နဲ့ဘာမှဆိုင်ကိုထားရတာလည်းမဟုတ်ကိုယ်တောင်းလည်းမရှိဘူးဒါအရေးမကြီးဘူး။အမှန်အရေးကြီးတာကတော့ကိုယ့်အပြစ်ကအရေးကြီးတယ်။ဒါတော့ဘာပညာရှိတယ်ဆိုလို့ရှိရင်ကိုယ့်အပြစ်ကိုပဲကိုယ်ကြည့်စေရတယ် ။ဒါကြောင့်ညာတော်များမှာဝါကျိုးတဲ့အခါကလာပွာရဏပြုရတယ်ဆိုတာရှိတယ်။အဲဒါကိုယ်ပြည့်တွေမဖြစ်အောင်လို့ပွာရဏပြုရတယ်။ကိုယ်ပြည့်ကိုကိုမသိဘဲနဲ့ညာရှိနေလို့ရှိရင်သူများကိုပန်ကြထားရတယ်ကိုယ့်ဟာကိုယ်ဆိုတော့မြင်ခဲ့လို့အဲသူများမြင်လို့ရှိရင်ပြောပါဒိဋ္ဌိနာဝသုတေနာဝပရိသင်္ကာယဝတဲ့ဒိဋ္ဌိနာဝမြင်လို့ဖြစ်စေသုတေနာဝကြာရည်ဖြစ်စေပရိသင်္ကာယဝ ယုံမသင်္ကာရှိဖြစ်စေပြောဆိုတော်မူကြပါမတော်တာလုံးမိတာချင်းပြတော့မြင်လည်းပြောကြပါအာမနာပါနဲ့ကြားလို့ရှင်လည်းပြောကြပါမမြင်မကြားတော့လည်းသိတဲ့ကကိုဒီပုဂ္ဂိုလ်တော့ချင်းဒီမှုဒီမှုပြုမှတူရဲ့လို့မယုံသင်္ကာရှိလို့ရှင်လည်းအဲ့ဒါ